ဒီကနေ့1334ခုတပေါင်းလာပြီကျော်9ရက်နေ့ညဖြစ်တယ်။နာရီချင်းအားဖြင့်ဆိုလို့ရှိရင်7နာရီနဲ့36မိနစ်9မိနစ်လောက်ရှိပါပြီ။ဒီဘာသာပါဠိရက်ွက်မှာတရားဟောဖို့ရာအကြောင်းပေါ်ပေါက်လာတာကတော့ တော်စီကကံတော်ကလေးသုံးမြောက်ပန်းကြံမှာတရားဝဲတစ်ခုဘုန်းကြီးလက်ခံပြီးတော့ဟောပြောလိုက်တာနဲ့ဒီကလည်းပဲသူတို့ရက်ွက်မှာလည်းဟောပါဦးဆိုတော့ဘုန်းကြီးကဒီလိုလက်ခံဟောရအရင်ကတော့ရန်ကုန်မြို့ထဲမှာတရားပွဲတွေတဲမဟောပါဘူးဟောတဲ့အခါလည်းပဲ အဲတရားနာပရိသတ်ကလည်းသိနေနေရှိကျင်မှလည်းရှိတယ်။ဒါတရားတဲပြီးတော့မရှိတော့ဘူး။အဲဒါနဲ့တရားနာခြင်းတဲ့ပုဂ္ဂိုလ်တွေရန်ကုန်မြို့ထဲတင်ပဲသာသနာ့ဤသာလာပြီးနာနေတာပဲဆိုပြီးဘုညာတရားဟောတွေတဲမလိုက်ဘူး။အခုဒီကကတော့ဒီမှာအကြောင်းအားလျော်စွာတနည်းတရားဝဲနဲ့အခုတရားဝဲနဲ့နှစ်ခုရှိတယ်လက်ခံရတယ်။အနည်းညဟောဖို့ရည်ရွယ်ထားတာကတော့ဆာယုတ်ကလေးတွေ အမှုစာရွက်ကလေးတွေဝေထားပါလိမ့်မယ်။ဒါကဒါကတင်အောင်လဲစာသမှုစာရွက်ရတယ်မလား။ရရလား။ဟုတ်ပါဘူး။อืมအရိယဝါဒတရားတဲ့ဒီရိယဝါဒတရားဟောလာတာကတော့ကြာပါပြီ။စာအုပ်လည်းရိုက်ထားလို့သုံးလုံးနဲ့ကြည့်ရင်လို့ကျင်စာအုပ်ထဲမှာလည်းကြည့်နိုင်ပါတယ်။ ကျိုးလည်းပဲစာအုပ်ကြည့်ပြီးသားဖတ်ပြီးသားဖြစ်ကြမှာပါပဲစာအုပ်ရတာကကြာပါပြီဒါပေမဲ့လို့စာအုပ်မကြည့်ဘူးတဲ့ပုဂ္ဂိုလ်လည်းရှိကြလိမ့်မယ်ဒီတော့စာအုပ်ကြည့်တော့လဲနှုတ်ကပြောတာတော့သဘောမပေါက်နားမလဲတဲ့ပုဂ္ဂိုလ်လည်းရှိကောင်းရှိကြလိမ့်မယ် ပြီးတော့ဒီအရိယဝါဒတရားကလည်းသက္ကထကကြားနာတဲ့တရားလည်းဖြစ်ပြီးတော့နေပါလေဒါကြောင့်မို့ဒီကနေ့ဒီဘာသာဘာလာသံဃာရက်ွက်မှာတရားပွဲမှာအဲဒီအရိယဝါဒတရားကိုပဲဟောဖို့ရခွင့်ရစောစောတွေကဒီပဲထားပါတယ် အရိယာဝါဒဆိုတာအရိယာတော့ဤနေအိမ်လို့အဓိပ္ပာယ်ရှိပါတယ်အရိယာတော့ဤနေအိမ်တဲ့အခုလောကမှာလူတွေနေတဲ့အိမ်ဟာဘေးရန်အန္တရာယ်တွေကင်းအောင်လို့အိမ်ဆောက်ပြီးတော့နေကြတာပဲမို့လားတကားအောင်မှန်ပါဗျာဘေးရန်အန္တရာယ်တွေကင်းအောင်ဘယ်လိုဘေးရန်အန္တရာယ်တွေတော့ဆိုလို့ရှိရင်နေပူတဲ့အခါလည်းမပူရအောင်မိုးရွာတဲ့အခါလည်းမဆူရအောင် လေပါလေတိုက်ပြီးတော့လည်းယောဂဝေဒနာမရှိရအောင်ငွေကင်းစသည်တို့ဘေးရအန္တရာယ်နဲ့မတွေ့ရအောင်လူစိုးသူစိုးဘေးရအန္တရာယ်နဲ့မရောက်ရအောင်လုံလုံချုံညုံအိမ်ဆောက်ပြီးတော့နေကြတာမဟုတ်လားတော့မှန်ပါဗျာအဲဒါလိုပဲအရိယာဝါဒအရိယာတို့၏နေရင်ဆိုတာကလည်းသာမယဘေးရနေကာကွယ်နိုင်တဲ့အကောင်းဆုံးအိမ်ပဲတကားဝင်ဟုတ်လားမှန်ပါဗျာ လောကမှာဘေးရန်အန္တရာယ်ဆိုတာကသိမကြည့်ကြပါဘူးအကြီးဆုံးဆိုလို့ရှိရင်ဘေးစေနိုင်တဲ့ဘေးရန်အန္တရာယ်ထားအောင်တော့တဘဝသာသိနိုင်တယ်အဲလောကဘေးရန်အန္တရာယ်ကြောင့်တော့တဘဝသာသိနိုင်တယ်နောက်ဘဝတွေဆက်ပြီးတော့မသိနိုင်ဘူးသံဃာဘေးရန်အန္တရာယ်တွေကတော့တဘဝမကဘူးဘဝပေါင်းရာထောင်သိန်းသားမကအများကြီးလည်းပဲဒုက္ခတွေရောက်သွားနိုင်တယ်တကောင်ရမှန်ပါဗျာအဲဒီ ဝါပေါင်းများစွာလိုက်ပြီးတော့အပေဖေးတွေတာမယာဖေးတွေဒုက္ခတွေနဲ့တွေ့ပြီးတော့မနေရအောင်အရိယာဝါဒနေရင်ထဲမှာနေလို့ရှိရင်ဘေးရန်တွေလုံးညုံနေဒါကြောင့်မြတ်စွာဘုရားကသံဃာဘေးရန်တွေလုံးညုံတဲ့အရိယာဝါဒနေရင်နဲ့သိချလက်ချလုံလုံချုံချုံနေနိုင်အောင်လို့ဒီအရိယာဝါဒတရားတွေဟောထားခဲ့တယ်အဲ့ဒါကိုဘုန်းကြီးကကျေးဥစွာ ပါဠိတရားဟောတော်မူတဲ့ပါဠိလေးရိုးပြီးတော့အနေပေးနောက်မှအဓိပ္ပာယ်ပြောပြီးတော့သွားရမယ်ဒီရိယဝါဒတရားတော်ကိုမြတ်စွာဘုရားဟောထားတဲ့အတိုင်းဘာငါနာတွေဆရာတွေကအင်္ဂုတ္တရနိကေဒါသနိဗ္ဗာန်မှာသံဃာနာတင်ထားပါလေအဲဒီသံဃာနာတင်တဲ့ပါဠိအစဉ်အတိုင်းဘုန်းကြီးကခုရုပ်ပြီးတော့ဟောရမယ် သာသာယိမေဘိကဝေရိယဝါသာယေရိယအာဝတိန်သူဝါအာဝတတိဝါအာဝတိတန်တိဝါဘိကဝေယံတို့အရိယဝါသာရိယတို့ဤနေယအရိယဝါသနေတို့သည်ဣမေဒတာဤဆေပါတို့ပေသည်အရိယဝါသအရိယတို့ဤနေယဖြစ်တဲ့စာရင်းတွေ၁၀ခုရှိတယ် ရေရေအရိယဝါဒနှင့်အိမ်တို့ကိုအရိယာအရိယာသခင်အရှင်မြတ်တို့သည်အာဝသိန်သူဝါရှိခကာလကလည်းနေခဲ့ကြလေကုန်မည်ဘောရမြတ်စွာဘုရားမပွင့်တော်မူမီရှိကသာသမမြတ်စွာဘုရားပွင့်သာသမမြတ်စွာဘုရားနှင့်တကွတတိသာဝကအရိယာတွေဘယ်မှာနေသွားကြသလဲဆိုလို့ရှိရင်

ဒီအရိယာဝါဒနေအိမ်တွေမှာပဲနေသွားကြတယ်လို့ဆိုပါတယ်။ဒါကြောင့်ရေဆေပါသောအရှင်အရိယာဝါဒနေအိမ်တို့ကိုအရိယာအရိယာသခင်ရှင်များတို့သည်အာဝသိန်သူဟာရှေးခါကာလကလည်းမြေဝဲနေထိုင်ခဲ့ကြလေကုန်မည်။အာဝတန်ဒီဝါယခုသစ္စုပန်ကာလ၌လည်းမြေဝဲနေထိုင်ကြဆဲဖြစ်သည်။ဘုရားနဲ့စွာပြလက်ထက်မှာလည်း ဘောရမြတ်စွာဘုရားနဲ့တကွအရှင်သာရိပုတ္တရာရှင်မဝလာအစရှိသောတတိတာဝကတွေဘယ်မှာနေကြသလဲဆိုရင်ဒီအရိယာဝါဒနေအိမ်မှာပဲနေကြတယ်လို့ဆိုပါတယ်အာဝတိတံဒီဝါနောင်ခါကာလ၌လည်းသတင်းသုံးနေထိုင်ကြကုန်လသံအဲနောက်ခါကာလ အရိမေတ္တမြတ်စွာဘုရားသဒ္ဓမွေးတော်မူနေမဲ့အရိမြတ်စွာဘုရားနဲ့တကွတတိသာဝကတွေအဲဒီကနောင်ပွင့်မဲ့ဘုရားတွေလည်းပဲမင်းမတနာများစွာရှိတာပါပဲအရိမြတ်စွာဘုရားတွေနဲ့တတိသာဝကတွေဘယ်မှာနေကြမလဲဆိုလို့ရှိရင်ဒီအရိယဝါဒတရား10ပါးမှာပဲနေသွားကြမယ်တဲ့တကောင်မှန်ပါဗျာဒါတော့အရိယာဆိုလို့ရှိရင်ရှိကလည်း ဒီအရိယဝါဒတရားနဲ့ပြည့်စုံပြီးတော့နေကြတယ်ယခုလည်းပြည့်စုံပြီးတော့နေကြတယ်နောက်ခါကာလလည်းပဲအရိယဆိုလို့ရှိရင်ဒီအရိယဝါဒတရား7ပါးနဲ့ပြည့်စုံပြီးတော့နေကြတယ်လို့ဆိုတော့အရိယဆိုရင်ဒီအရိယဝါဒတရားပြည့်စုံရမယ်မို့လားတကောင်လဲမှန်ပါပြည့်စုံပါပါဗျာဒီအရိယဝါဒတရားနဲ့မပြည့်စုံဘဲနဲ့အရိယမဖြစ်နိုင်ဘူးတဲ့အရိယဆိုတာဘယ်လိုပုံကိုယ်တွေတော့ဆိုလို့ရှိရင်အရိယမဲ့ ၄ပါးရောက်နေတဲ့ပုဂ္ဂိုလ်က၄ပါးမက္ကရာပုဂ္ဂိုလ်၄ပါးလို့ခေါ်ပါတယ်အရိယာဖို့၄ပါးရောက်နေတဲ့ပုဂ္ဂိုလ်က၄ပါးခလထာပုဂ္ဂိုလ်၄ပါးလို့ခေါ်ပါတယ်အဲဒါကိုသောတာပန်ဗဂရာကံအနာကံယဟနာလို့အဲဒီလိုလည်းပဲခေါ်ပါတယ်အဲဒီအရိယာပုဂ္ဂိုလ်၈ပါးဟာဒီအရိယာဝါဒတရားတွေနဲ့မကင်းကောင်းဘူးဒီအရိယာဝါဒတရားတွေနဲ့ပြည့်စုံပြီးတော့နေသွားကြတယ်ဆိုတော့ အရိယာဖြစ်ခြင်းလို့ရှိရင်အခုဟောမဲ့အရိယာဝါဒတရားတွေပွားများရမယ်မဟုတ်လားတရားမင်းမှန်ပါဗျာပွားများဒီတရားတွေမပွားများဘဲနဲ့အရိယာမဖြစ်နိုင်ဘူးအဲ့ဒါကအရေးကြီးပါတယ်အဲ့ဒီအရိယာဝါဒတရားတွေကဘာတွေလဲဆိုလို့ရှိရင်မြတ်စွာဘုရားကမေခွန်းထုတ်ပြီးတော့ကောင်းစဉ်ဟောကြားတော်မူပါတယ် ကတမေဓာတာဓာတာဆေဝါသာရိယဝါသာတရားတော်သည်ကတမေပဲဒီတော်နိမှုကဣဒာဘိက္ခေဘိက္ခုသင်္စင်္ဂဝိပိနောဟောတိသလင်္ဂသမဏရတောဧကရေခောသရူရာပသင်နောသမဝေယသတိတနောနာဝီလသင်္ကဘောပတ္တရကယသင်္ခါရောသူိမုဒ္ဒစေတောသူိမုဒ္ဒပညောဘိက္ခဝေယံတို့ဣဒဣဒသနာရော၌ ဘိက္ခုယဟန်ဤဘိက္ခုသံဃာဘိက္ခုရှုမြင်သောယောဂီပုဂ္ဂိုလ်သည်ပင်စင်ကဝိပဟိနောပယာတိသောအင်္ဂါ၅ပါးရှိသည်ဝါအင်္ဂါ၅ပါးကိုပယ်ပြီးပြီးဟောသည်ဖြစ်၏မြတ်စွာဘုရား၏သာသနာတော်မှာဝင်ရောက်ပြီးတော့ကျင့်သုံးနေတဲ့ယဟန်တဲ့ဘိက္ခုဘိက္ခုဆိုတာဟာဝိနည်းယဟန်လည်းရှိတယ်သုတ်တန်ယဟန်လည်းရှိတယ်တကားဝင် ဝိနည်းယံကတော့ဝိနည်းဒေသနာတော်အရနဲ့သံဃာတော်တွေကကမောအဖြင့်သမုတ်ပြီးတော့ယဟန်ပြုပေးတဲ့ယဟန်တွေဝိနည်းယံတွေပုဒ္ဒံယဟန်ဆိုတာကတော့သံသာရေဗျံအိခတိတိဘိက္ခုသံသာရေသံဗျာ၌ဗျံဘေးကိုအိခတိရှုတတ်ဤဒီဆိုကြောင့်ဘိက္ခုဘိက္ခုမြည်သည်သံဗျာဘေးကိုရှုပြီးတော့ ။သံဃာဘေးကလွတ်မြောက်အောင်တရားကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေဆိုရင်ဘိက္ခုခေါ်တယ်။အဲဒီအဲဒီတော့သံဃာဘေးကြောက်ရွံ့ပြီးသံဃာဘေးကလွတ်မြောက်အောင်ရှုနေတဲ့ဘိက္ခုယဟန်ကတော့သုတ္တယဟန်တဲ့တကားဝင်မှန်ပါဗျာအခုဒီဒေသနာမှာတော့သုတ္တဒေသနာလည်းဖြစ်တယ်အဲဒီဒေသနာအရာ ကျင့်သုံးပြီးတော့နေတဲ့ပုဂ္ဂိုလ်ဆိုရင်ဘိက္ခုလည်းမြည်နိုင်တယ်ဒါကြောင့်ဒီနေရာမှာတော့သုတ္တန်ယဟန်ကိုရည်ရွယ်တယ်လို့ဆိုတာသင်ကြားပါတယ်တက္ကရာဆရာများကဖွင့်ပြထားပါတယ်ပฏิပါဏကောဟိဒေဝဝဟောတိမနုဿောဝါဘိက္ခုတိသင်္ချံဂစ္စတိဒေဝဝဟောတုနတ်ပင်ဖြစ်စေမနုဿောဝဟောတုလူဝင်ဖြစ်စေ ပฏิပါဏကောတရားကျင့်သုံးသောပုဂ္ဂိုလ်သည်ဘိက္ခုတိသင်္ချံဘိက္ခုသောဤအတွက်ချင်းသောဝိသတိရောက်၏သံဃာဘေးကိုညောင်ညင်ကြောက်ရွံ့ပြီးတော့သံဃာကလွတ်မြောက်အောင်တရားကျင့်သုံးနေလို့ရှိရင်နတ်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ဘိက္ခုမိပါတယ်အဲဒီတော့ရကနတ်တွေလည်းပါတယ်တကောင်ရမှန်ပါဗျာဇမားတွေလည်းပါတယ် အဲလူပုဂ္ဂိုလ်တွေလည်းပါတယ်ရဟန်းတွေလည်းပါတယ်ပြီးတော့ဒီဘိက္ခုကတော့သံဃာဘေးကိုရှုမြင်တဲ့ယောဂီပုဂ္ဂိုလ်ဆိုရင်အကုန်လုံးပြန့်နှံ့ပါတယ်ဒါကြောင့်ဘိက္ခုယံဒီဘိက္ခုသံဃာဘေးကိုရှုမြင်သောယောဂီပုဂ္ဂိုလ်သည်ဘိက္ခုသံဃာဘေးကိုရှုမြင်၍တရားကျင့်သုံးနေသောယောဂီပုဂ္ဂိုလ်သည်ပင်စင်ကဝိပယိနောအင်္ဂါ၅ပါးကိုပယ်ပြီးဟောတိဖြစ်၏အင်္ဂါ၅ပါး ပေရာကအရိယာတို့ဤနေတခုတဲ့အခုလောကမှာအိမ်ဆောက်လို့ရှိရင်ပယ်သိပယ်လိုက်တာတွေပယ်ရတယ်မဟုတ်လားတကားပယ်ရပါဘူးညီမညီဘူးညီမောက်နေတယ်ဆိုရင်သူ့ဖြူရမယ်မဟုတ်လားမှန်ပါဗျာသူ့ညောင်ခလုတ်တွေရှိရင်ပယ်ရှင်းရမယ်အဲသင်္ကုတ်တွေပါလေရှင်းရင်လည်းပယ်ရှင်းရမယ်အဲဒီတော့ပယ်ရှင်းပြီးမှအိမ်ဆိုတာဆောက်လို့ရတယ်အဲဒါလိုပဲအရိယဝါဒနေရင်ကလည်း ပယ်တဲ့နာကိုပယ်ရမယ်တဲ့ပယ်တဲ့နာဘယ်လောက်ရှိတော့ဆိုတော့အင်္ဂါ၅ခုရှိတယ်တဲ့ပင်စင်ကအင်္ဂါ၅ခုကိုပယ်ရမယ်တဲ့အင်္ဂါ၅ခုကိုပယ်တာကအရိယာတို့ရဲ့နေရင်တစ်ခုသာလင်္ဂသမန္နာတော့အင်္ဂါ၆ပါးနဲ့ပြည့်စုံသည်ဟောတိဖြစ်၏အင်္ဂါ၆ပါးနဲ့ပြည့်စုံတာကလည်းအရိယာတို့ရဲ့နေရင်တစ်ခုလောကမှာအိမ်ဆောက်တော့အိမ်ဆိုတာလည်းအင်္ဂါစိတ်ပိုင်းနေတော်တော်များများရှိတယ်တကားအောင်နော်အိမ်ဆောက်တော့တိုင်းဆိုတာမရှိရဘူးလားရှိရပါဗျာ အဲထုတ်ရောက်တိုင်းများဒါတွေလည်းရှိရတာပဲရှိရပါဘူးနောက်ပြီးတော့အမိုးဆိုတာရှိရတယ်အကာဆိုတာရှိရတယ်အခင်းဆိုတာရှိရတယ်ဗရင်မောက်တွေဆိုတာလည်းရှိရတယ်ဒကာမကြီးလည်းရှိရတယ်အထက်ဆင့်တက်ဖို့ရလှေကားဆိုတာလည်းရှိရတယ်မို့လားဒကာမကြီးအင်းစိတ်ပိုင်းနေပဲအခုခင်မိအိမ်နေမှာဆိုလို့ရှိရင်ပြင်းရင်အဲဓာမီတွေပါတယ်တွေ့ဖို့ဝါကြိုးတွေနဲ့ဓာမီခလုတ်တွေနဲ့ အဲမိเจ้าနေနဲ့မိပွင့်နေနဲ့အခန်းတွေအများကြီးရှိတာပဲတခါကြီးကနော်မှန်ပါဗျာအဲ့ဒါတွေကတိန်အစိတ်ပိုင်းငါတွေအများကြီးရှိပါတယ်အရိယာဝါဒခေါ်တဲ့အရိယာတို့သံဃာအိမ်မှာတော့အင်္ဂါဘယ်လောက်ရှိတော့ဆိုတော့အင်္ဂါ6ပါးရှိတယ်တဲ့အဲဒါအင်္ဂါ6ပါးရှိတာကအရိယာတို့ဒီတစ်ခုဧကရခောတခုသောဆောင်ရှားရှိသည်ဟောကြည့်ဖြင့်အဆောင်ရှားတစ်ခု ရှိတာကလည်းအရိယာတော်ရင်နေတခုအရိယာနေသုံးခုရှိသွားပြီတကောင်နော်အဲအင်္ဂါ၅ပါးပဲတာကတခုအင်္ဂါ၆ပါးနဲ့ပြည့်စုံတာကတခုအစောင့်ရှောက်တစ်ပါးရှိတာကတခုသုံးခုအဲ့ဒါလေးကိုခွင့်ရဆောင်းဖို့ကလေးရှိထားတယ်မှာဆောင်းဖို့ထဲမှာပါတယ်နာရင်ပဲလေကုန်၆သွေးဆုံးသေးဆောင်းတဲ့ပါ ပါဠိတွေဆိုတော့လူတိုင်းလူတိုင်းကြက်ဖွေရမလွယ်ဘူးတကားပဲမလွယ်ပါဘူးပါဠိသင်ထားတဲ့ပုဂ္ဂိုလ်တွေတော့လွယ်တယ်ကောင်းလည်းကောင်းပါတယ်ပါဠိကကြိုးလိုက်ရင်တိုးတိုးလေးနဲ့လည်းပြီးဆိုတော့သင်ထားတဲ့ပုဂ္ဂိုလ်တွေတော့ပါဠိကြက်ဖွေရလည်းတဲမလို့ပါဠိကြပြန်တဲ့အနဲ့လည်းပဲခေါ်ရအောင်ပါကိုဗမာပြန်ရအောင်ပါအဲ့ဒါလည်းမလွယ်ဘူးအဲ့တော့ဗမာလိုသောင်းပုတ်ကလေးကတော့လွယ်ပါတယ် ငါရင်ပယ်လေဂုံ၆ထွေဆုံးစေဆောင်တပါတကယ်ဆိုရမယ်ငါရင်ပယ်လေဂုံ၆ထွေဆုံးစေဆောင်တပါငါရင်ပယ်လေဂုံ၆ထွေဆုံးစေဆောင်တပါငါရင်ပယ်လေဂုံ 6ထွေ30ဆောင်တပါ30ဆောင်တပါသို့သာသေ ရင်ပဲလေဆိုအင်္ဂါ၅ပါးပေးရမယ်နားလဲပါတယ်ဂုံ6တွေစုံစေတဲ့ဂုံ6ပါးနဲ့လည်းစုံစေဒါကလည်းပဲနားလဲတာပဲစုံစေစောင့်တစ်ပါးအဆောင်တစ်ပါးနဲ့လည်းပြည့်စုံပါစေတဲ့ဒါကလည်းနားလဲတာပဲဒါတော့အရိယဝါဒအရိယနေခေါင်းစဉ်၃ခုပြီးသွားပြီကောင်နော်မှန်ပါပြီးသွားပါသရုပ်ရာပသေနော၄ပါးသောမိယာရှိသည်ဟောတိဖြစ်၏မိယာ၄ပါးရှိရမယ် ပါဏနာပစ္စေကသစ္စောပယ်ဆွံ့အပ်ပြီးတော့သီလံသစ္စာရှိသည်ဝါသီလံသစ္စာကုသမြကိုပယ်ဆွံ့ရည်ရဟောတိဖြစ်၏သီလံသစ္စာတွေလည်းပယ်ဆွံ့ပြီးသားဖြစ်ရမယ်သီလံသစ္စာတွေဆိုတာကတော့ဘုရားတရားတော်မှာအပြင်ဘက်မှာဘာသာယူဝါဒတွေမျိုးမျိုးရှိတဲ့တကားဝင် မှန်ပါရှိပါအဲ့ဒီယူဝါဒတွေဟာသူတို့ယူဝါဒနဲ့သူတို့တော့မှန်နေတာပဲကိုယ်ယူဝါဒနဲ့ကိုယ်တော့မှန်ရမှာပေါ့မှန်တယ်ခင်လို့ပဲယူနေကြတာအဲ့ဒါကြောင့်အတိအတိသူ့ဟာနဲ့သူမှန်တယ်လို့ယူထားတဲ့ယူဝါဒတွေကသီလသစ္စာတွေတဲ့တကယ်စစ်လိုက်တဲ့အခါကျတော့အမှန်နေမဟုတ်ဘဲနဲ့အမှားတွေဖြစ်ပြီးတော့နေဒါကြောင့်သီလသစ္စာပဲတဲ့သူတို့အစုနဲ့သူတို့အဲယူရှိတဲ့ပုံကိုယ်ထဲမှာမှန်တယ်လို့ယူရတယ် အပြင်မဲ့ထွက်လိုက်လို့ရှိရင်တော့သူတို့ကမှန်တာတွေမဟုတ်ပဲဖြစ်နေဒါကြောင့်မို့သီတာသစ္စာတွေခေါ်တယ်သူတို့ပြောရမယ်ဆိုရင်မိစ္ဆာယူဝါဒတွေပါပဲတကားဟုတ်လားမှန်ပါပါအဲ့ဒီသီတာသစ္စာတွေကိုလည်းပယ်ပြီးသားဖြစ်ရမယ်အဲ့ဒါကအရိယာတော်ရင်နေနှစ်ခုပဲမိယာလေးပါးကိုမိရမယ်ဆိုတာကတစ်ခုသီတာသစ္စာတွေပယ်ရမယ်ဆိုတာကတစ်ခုအဲ့ဒါအရိယာဝါဒတွေကနှစ်ခု လေးရမိကပယ်ခြင်းရာသစ္စာပြီးတာများလေးပါးသောမိရာတွေမိရမယ်လေးရမိကပယ်ခြင်းရာသစ္စာပြီးတာများပြီးတာသစ္စာတွေကိုပယ်ခြင်းလိုက်ရမယ်အဲဆိုရမယ်လေးရမိကလေးရမိကပယ်ခြင်းရာပယ်ခြင်းရာသစ္စာပြီးတာများသစ္စာပြီးတာများ လေယမိကလေယမိကသေရှင်ယသေရှင်ယသစ္စာတိသာမြာသစ္စာတိသာမြာလေယမိကလေယမိကသေရှင်ယသေရှင်ယသစ္စာတိသာမြာသစ္စာတိသာမြာလေယမိကသေရှင်ယသစ္စာတိသာမြာလေယမိကသေရှင်ယ ၄ပါးကိုမြည်ရမယ်ဆိုတာကအရိယာတို့ရဲ့နေရင်တခုသီးသန့်သစ္စာတွေပယ်ရမယ်ဆိုတာကအရိယာတို့ရဲ့နေရင်တခုခန္ဓာကသုံးခုနဲ့ပေါင်းလိုက်ရင်၅ခုရှိသွားပြီနော်တကားအောင်မှန်ပါ၅ခုရှိသွားပြီအရိယာဝါဒ၅ခုကောင်းရင်ပြီးသွားပြီသမဝယသထေသနောရှာမင်းဟူတဲ့မြတ်ကိုကျွမ်းမဲ့အလုံးစုံကောင်းစွာပဲဆုံးပြီးဟောတိဖြစ်၏ သမဝေယသထေတနာပါဠိကကဒီပါဠိကနည်းနည်းထက်တယ်ပါဠိတတ်တဲ့ပုဂ္ဂိုလ်တွေတောင်မှရုပ်ရည်ဆိုလို့ရှိရင်ပုံခွဲအနဲ့ထင်မှုရထက်ပါတယ်လို့သမဝေယတန်ရဲ့အဝေယရဲ့ပဋ္ဌရဲ့ဧတနာရဲ့အဲဒီပုံလေးခုပေါင်းတာတန်အဝေယပဋ္ဌဧတနာသမဝေယသထေတနောဆိုပြီးပေါင်းတာတန်ကကောင်းစွာတဲ့ အဝရတာအယုတ်လိုမရှိအပြည့်စုံပဲအကျွမ်းမဲ့ပဲတတ်ထတာစွန့်ပြီးပြီဧဒနာကရှာမင်းမှုရှာမင်းမှုဟူသည်များတွေကိုအကျွမ်းမဲ့ကောင်းစွာစွန့်ပြီးသားဖြစ်ရမယ်ရှာမင်းမှုဟူသည်များတွေအကျွမ်းမဲ့စွန့်ပြီးသားဖြစ်ရမယ်ရှာမိရတယ်ဆိုတာဟာမပြည့်စုံလို့ရှားတာမဟုတ်လားတကားဟောရမှန်ပါမပြည့်စုံဆိုတာပြည့်စုံနေရင်ရှားဝဲရမလိုပါဘူးအခုမှဆိုလို့ရှိရင် သမင်းစားဖို့ရသမင်းချက်တော့မယ်ဆိုရင်ဆာမရှိရင်ဆာကြားလိမ့်မယ်ဆာနဲ့လည်းမပြီးသေးဘူးရေမရှိရင်လည်းရေခါရလဲဦးမယ်ဒါနဲ့လည်းမပြီးသေးဘူးသမင်းချက်ဖို့ရသမင်းအိုးလည်းမလိုဘူးလားလိုလာပါအဲသမင်းအိုးလည်းရှိရမယ်တော့ဘုကနောက်လည်းရှိရမယ်ခင်းလည်းရှိရမယ်မီးလည်းထည့်ရအောင်ပါဘုရားအောင်နော်မှန်ပါပြီအဲ့ဒါလိုတာတွေဥဒ္ဒညာအကုန်လုံးရှားမှာပဲအဲသမင်းကချက်ပြီးပြီ ကျက်ပြီးတော့ခူးတော်မှာခူးပြီးပြီးပကံများထဲမှာထည့်ထားပြီးပြီးဆိုလို့ရှိရင်ရှားဖို့လိုအောင်မလားလိုတော့ပါဘူးစားရုံပဲလိုတော့ဟုတ်လားမရှားတော့ပြည့်စုံနေရင်မရှားဘူးပေါ့မပြည့်စုံရင်ရှားရတယ်အဲဒါတော့ဒီအရိယာဝါဒနေရင်ကတော့ရှားမိမှုကုသမြတွေကိုအကျွမ်းမဲ့စွန့်ပယ်ပြီးသားဖြစ်တယ်တော့ရှားမိမှုတွေအကုန်လုံးကင်းတယ်လို့ဆိုတဲ့ကအောင်ရမှန်ပါဗျာဒီအရိယာဝါဒနေရင်ပေါ်မှာတက်နေလို့ရှိရင်ရှားပြာမလိုဘူး ဘာမဆိုအကုန်လုံးပြည့်စုံနေပြီလို့ဒီလိုအဓိပ္ပာယ်ရတယ်ဒီတော့ဒီရိယဝါဒနေသိကောင်းတယ်တကောင်နော်မှန်ပါဗျာကမ္ဘာလောကမှာတော့ဒီလိုကြံမိစရာမလိုတော့ဘူးဆိုတဲ့အိမ်ဘယ်မှမရှိဘူးကောင်ရမှန်ပါဗျာအခုခေတ်ကာလမှာတိုးတက်နေပါတယ်ဆိုတဲ့ဟိုနိုင်ငံတွေမှာလည်းပဲဒီလိုအိမ်မရှိဘူးဘယ်လိုပြည့်စုံပါလဲဆိုရင်လည်းပဲမပြည့်စုံတာတွေလိုနေသေးတာပဲတကောင်ရမှန်ပါဗျာအဲသူတို့လောကဘက်ကနေပြီးစာရေးတော်ရေးနေထိုင်ရေးတွေ အစသာရာပြည့်စုံတဲ့ထားအောင်တော့။ဗာမရာဘက်ကနေပြီးတော့လိုးနေတာတွေကအများကြီးပဲတကောင်။မှန်ပါဗျာ။အဲ့ဒီအိမ်ပေါ်မှာတက်ပြီးတော့နေလို့ကိုချင်းကင်းမမလား၊နာချင်းကင်းမမလား၊ဘေးချင်းကင်းမမလား။အပယ်လေးပါမကြအောင်လို့အိမ်ကကယ်နိုင်မမလား။မေးလို့ရှိရင်မကယ်နိုင်ဘူးတကောင်နော်။မှန်ပါဗျာ။ဒါတော့ဗာမရာဘေးတွေနဲ့စပ်ပြီးတော့လိုးနေတာပဲ။အကယ်၍သာ ဘာမစောအကုန်လုံးပြည့်စုံတယ်ဒီမော်တက်နေလို့ရှိရင်ပြင်းမအိုရဘူးမနာရဘူးမသိရဘူးဆိုရင်ဘူးစိမဖြစ်ရဘူးအဲပဲလေးပါလည်းမကြရဘူးဒီအိမ်အဲဒီလိုအိမ်ရှိတယ်ဆိုလို့ရှိရင်ဒီအိမ်သိနေရကြမှာတကားအောင်နော်မှန်ပါအဲဒီလိုအိမ်ဟာလူတိုင်းလူတိုင်းဒီလိုအိမ်မော်တက်နေခြင်းညမှာဟုတ်လားမှန်ပါအခါချင်းငွေတွေလည်းပဲတောင်းတော့ပေးကြမှာပဲတကားအောင်ဟုတ်လားအဲပစ္စည်းရှိတဲ့ပုဂ္ဂိုလ်တွေကသိနေပန်းနဲ့အဲ သိမ်းပေါင်းများစွာတန်ပေါင်းများစွာပေးဖို့ရဝန်လေးကြမှာမဟုတ်ဘူးတကောင်နော်ပေးပါဘူးအင်းအမှန်နေရာကြဒါပေမဲ့လို့အခုမြတ်စွာဘုရားပေးထားတဲ့ဒီကြာမိမှုกินတယ်ဆိုတဲ့ရိယဝါဒနေအိမ်နေမဲ့လူကနဲနေတယ်တကောင်မှန်ပါဗျာနဲနေတယ်ခွန်ကြီးကဒီလိုအိမ်နေကြအောင်လို့ခွန်ကြီးကအခုဟောနေရတာအိမ်ရဲ့ဂုဏ်ကျေးဇူးတွေပေါ်ပြနေတယ်ဟမ်မှန်ပါဗျာဒီလိုလိုက်ပြီးတရားဟောတာတခြားမဟုတ်ဘူးအဲဒီလိုအိမ်ကောင်းကြီးတွေနေကြပါအိမ်ကအမှန်ကောင်းပါလေဆိုတာကို ကြောညာပေးနေတာတကောင်ရဟုတ်လားအဲမြတ်စွာဘုရားရဲ့အရိယဝါဒနဲ့သိကောင်းတယ်ဘာမှလူတွေချင်းမရှိဘူးလောကဘက်ကရောသံဃာဘက်ကရောဘာမှလူတွေချင်းမရှိဘယင်မောတာတက်နေလို့ရှိရင်အကုန်လုံးပြည့်စုံနေတယ်တဲ့မကောင်းဘူးလားကောင်ကောင်းပါဘူးဒီလိုအိမ်ဟာလူတိုင်းလူတိုင်းဒီလိုအိမ်တည်ဆောက်ဖို့ရမလိုဘူးလားတကောင်လိုပါလိုတယ်ဟုတ်လားအဲဒါတည်ဆောက်ပုံအမှန်ရေးကြည့်ပါတယ် ဟိုတရားဆိုတာလွယ်လွယ်လေးစဉ်းစားရင်လွယ်လွယ်လေးဖြစ်နေတယ်ပေါ်ပေါ်လေးဖြစ်နေသေးကြနည်းနည်းနဲ့စဉ်းစားလိုက်လို့ရှိရင်အမှန်နဲ့နဲတဲ့အဓိပ္ပာယ်ရှိပါတယ်သမဝယသတေသနာကြာမိမျိုးလုံးစုံကိုအကျွင်းမဲ့ကောင်းစားပယ်ပြီးဒီဟောဒီဖြစ်၏ဒါကအရိယာလုံးနေနေခုပန္နောနာပစ္စေကသစ္စာအနာဝိလာသင်္ကဘောမနောက်ကျူသောအကြံစီရှိသည်ဟောဒီဖြစ်၏အဲအကြံစီ စိတ်ကူးကြံစီဟူသမျှလည်းနောက်ကျခြင်းမရှိဘဲနဲ့ကြီးနေနေရမယ်တကားနော်မှန်ပါဗျာအဲ့ဒါကလည်းပဲကောင်းတယ်ဒီရိယဝါဒနဲ့ဒီမော်တက်နေလို့ရှိရင်သိငြိခြင်းမရှိဘူးစိတ်ဟာအများအားကြီးရှင်ရှင်နဲ့အဲပျော်ပျော်ပါပါဆန်းဆန်းသာသာကြီးတဲ့နေသွားမယ်ဆိုဒီလိုရင်လည်းကောင်းတာပဲတကောင်မှန်ပါကောင်းအဲဒီမြတ်စွာဘုရားအရိယဝါဒနေကသိကောင်းတယ်အဲဒီအရိယဝါဒတည်ရင်ကိုတိဆောက်ပြီးတော့နေပါတဲ့စိတ်ဟာနောက်ကျရင်မရှိဘူးညင်နွားခြင်းမရှိဘူး အမြဲတမ်းကြည်နေချမ်းသာနေပါတယ်တဲ့တကားဝင်ဟုတ်လားဒါကတကယ်အားထုတ်ကြည့်ရင်တကယ်ကိုဟုတ်တာတကားဝင်နာကောင်းတယ်ဒီရဝါဒနဲ့သိကောင်းတယ်ပတ္တရာကာယသင်္ခါရောငြိမ်းသောကာယသင်္ခါရရှိသည်ဟောတိဖြစ်ဝါကာယသင်္ခါရငြိမ်းသောတရားနှင့်ပြည့်စုံသည်ဟောတိဖြစ်၏ကာယသင်္ခါရဆိုတာဒီညမှာတော့ထွက်တဲ့ဝင်တဲ့ကိုခေါ်ပါတယ် ထွက်တော်ဝင်တဲ့ညီနဲ့တရားနဲ့ပြည့်စုံရမယ်တဲ့ထွက်တော်ဝင်တဲ့ညီနဲ့တရားဘယ်တရားတုံးဆိုလို့ရှိရင်သတုဋ္ဌဇံတဲ့တကားဟုတ်လားမှန်ပါဘူးနောက်ပိုင်းကျတော့ပြောရအချိန်ကြခြင်းပါကြမှာခုရတဲ့ပြောတာအဲ့ဒီသရုပ်ဇံနဲ့ပြည့်စုံရမယ်ဇံ၄ပါးရှိတယ်ပထမဇံဒုတိယဇံတတိယဇံသရုပ်ထဇံ၄ပါးရှိပထမဇံရယုံနဲ့ထွက်တော်ဝင်တဲ့မငြိမ်းဘူးဒုတိယဇံမှလည်းမငြိမ်းဘူးတတိယဇံမှလည်းမငြိမ်းဘူးသရုပ်ထဇံရောက်တဲ့အခါကျတော့ သက်သက်ဝင်သက်တင်ငြိမ့်တယ်တဲ့အသက်မဆူတော့ဘူးဒါကြီးဟောပါနော်မှန်ပါလောကအနေအချင်းတော့အသက်ဆူကသိရေးကြီးတယ်အသက်ဆူကအဆုတ်ထဲကနေပြီးတော့မကောင်းတဲ့ညစ်ကြေးတွေကိုထုတ်ပြီးတော့အဲကောင်းတဲ့အေးဓာတ်တွေကိုအစုပ်ထဲပို့ပြီးတော့ကျမ်းမာရေးတွေကိုသူကပြုပြင်နေတာကိုတကားဝင်နော်မှန်ပါအဲဒါသိပ္ပံဆရာတွေကသိချာစစ်ဆေးထားတယ်ဒါတော့အသက်မရှိဘဲနေလို့ရှိရင်ကိုယ်တည်းကအငြိအကျေးမကောင်းတာတွေမထုတ်ရလို့အပြင်ဘက်ကလည်းကောင်းတဲ့ လေကောင်းလေသားနေမယူရလို့အဲသေစရာအကြောင်းမရှိလောကနေရာချင်းတော့ဒါပဲမဲ့လို့သူဇန်တရားနဲ့သူဟာနဲ့သူတော့မသေးဘူးတကောင်ဟုတ်လားမသေးဘူးဒီလိုတရားရှိပါတယ်တရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာအဲဒီလိုဆွဲတဲ့ဝင်တဲ့တင်ငြိမ့်နေတဲ့အခါရှိပါတယ်ဘာမှမဖြစ်ပါဘူးသူကကောင်းပါတယ်အဲဒါကြောင့်သရုပ်တရားရောက်တဲ့အခါကလည်းဆွဲတဲ့ဝင်တဲ့ငြိမ့်နေတဲ့ဒါကတော့အရိယာပုဂ္ဂိုလ်မှသာမဟုတ်ဘူးဒီသရုပ်တရားရောက်လို့ရှိရင် ပုရုဇဉ်ပုဂ္ဂိုလ်တွေလည်းငြိမ့်တာပါပဲတကားဝင်ဟုတ်လားအဲသာသနာ့ဘာကဇာရတဲ့ပုဂ္ဂိုလ်တွေသရုပ်ဇာရနေတဲ့ပုဂ္ဂိုလ်တွေလည်းငြိမ့်တာပဲဒီတော့ဒီသက်တော်ဝင်တဲ့ငြိမ့်ုံနဲ့အရိယာဖြစ်ပြီးတော့ဒီလိုလည်းမယူပါဘူးတကားဝင်အဲသက်တော်ဝင်တဲ့မငြိမ့်လို့ရှိရင်အရိယာမဟုတ်ဘူးလို့ဒီလိုလည်းမယူပါဘူးဒါပဲမဲ့မြတ်စွာဘုရားကသရုပ်ဇာဟာအထူးသဖြင့်အမြင့်အမြတ်ဆုံးအကောင်းဆုံးဖြစ်တဲ့အတွက်ကြောင့်ဒီမှာထည့်ပြီးတော့ဟောထားပါတယ်အဲဒီသရုပ်ဇာကလည်းလောကီသရုပ်ဇာမဟုတ်ဘဲနဲ့ အဲဒီလောကုတ္တရာသရုပ်ဒဇာကိုလည်းရည်ရွယ်ပြီးဟောထားပါတယ်အရဟတဖလားသမဘကသရုပ်ဒဇာရှိပါတယ်အဲဒီသရုပ်ဒဇာကတော့သူအကောင်းဆုံးပါပဲအဲဒီသရုပ်ဒဇာရရင်ပို့ပြီးတော့ကောင်းတာပဲသရုပ်ဒဇာမရဘဲနဲ့ပထမဇာလောက်နဲ့ယဟနာဖြစ်နေတဲ့ပုဂ္ဂိုလ်ရှိတယ်ဒုတိယဇာလောက်နဲ့ယဟနာဖြစ်နေတဲ့ပုဂ္ဂိုလ်ရှိတယ်တတိယဇာလောက်နဲ့ယဟနာဖြစ်နေတဲ့ပုဂ္ဂိုလ်ရှိတယ်ဒါတွေကပြည့်စုံနေတာပါပဲဇာမရဘဲနဲ့ ဒုက္ခဥပါဒကယ ahanan တဲ့ဒီလိုပုဂ္ဂိုလ်လည်းရှိတဲ့ကောင်ပဲဟုတ်လားဒီတော့ယ ahanan ဖြစ်လို့ရှိရင်တော့ဆင်းရဲခါသိငြိမ့်တာကြီးတဲ့ပဲအဲပြီးတော့သုဒ္ဓံမရတော့လည်းပဲအရဟတမေအရဟတဖို့ရောက်လို့ကိလေသာငြိမ့်လို့ရှိရင်ကိစ္စကြီးတာပါပဲသို့တော့သရုပ်ဇံရလို့ရှိရင်ပိုကောင်းတဲ့မြတ်စွာဘုရားကဒီအရိယဝါဒတရားတစ်ခုကိုထည့်ပြီးတော့ဟောထားပါတယ်ဒါတော့အခုဒီမှာအရိယဝါဒ၃ခုပြီးသွားကြပြီ ကြာမိကင်းစင်ကြံကြည်လင်ထွက်ဝင်ခြင်းစေတာကြာမိကင်းစင်တဲ့အရိယဝါဒကတခုသိကုကြာစီကြည်လင်တဲ့အရိယဝါဒကတခုသတ္တဝင်တဲ့ငြိမ့်တဲ့အရိယဝါဒကတခုဒီကသုံးခုဆိုင်ဆိုရမယ်ကြာမိကင်းစင်ကြံကြည်လင်ထွက်ဝင်ခြင်းစေတာကြာမိကင်းစင်ကြံကြည်လင်ထွက်ဝင် ဇာမိကင်းစင်ဇာကြည်လင်ဘဝဝင်ငိမ့်ပေသာဇာမိကင်းစင်ဇာကြည်လင်ဘဝဝင်ငိမ့်ပေသာဇာမိကင်းစင်ဇာကြည်လင်ဘဝဝင်ငိမ့်ပေသာဇာမိကင်းစင်ဇာကြည်လင် ဒီကအရိယဝါဒ5ခုအခု3ခုထည့်လိုက်တော့7ခုပြီးသွားပြီနော်ဒါကသူဝိမုဒ္ဒစိတ်တော်ကောင်းစွာလောသောစိတ်ရှိသည်ဟောဒီဖြင့်သူဝိမုဒ္ဒပညာကောင်းစွာလောသောပညာရှိသည်ဝါကောင်းစွာလောပြီးဟုပြီးတော့သစ္စောကနာညာပညာရှိသည်ဟောဒီဖြင့် ရာဂဒေါသမောဟဆိုတဲ့တရားစိုးတွေကစိတ်ကိုအုပ်ချုပ်နေတယ်တဲ့တတ္တဝရင်တတ္တဝတိုင်းမှာရာဂဒေါသမောဟတွေကစီမံခန့်ခွဲနေရာဂလောဘဆိုတဲ့တရားကလည်းလူချင်းစရာရှိရင်အဲသူကတိုက်တွန်းနေတယ်အဲ့ဒါလေးရအောင်လို့ထုတ်လိုက်သွားလိုက်အောင်ဒီလိုစကားကိုပြောလိုက်အောင်စသည်ဖြင့်မဆိုးစော်လဲဆိုပြီးတဲ့ကဲတိုက်တွန်းနေတယ်တကောင်မှန်ပါအဲ့ဒါတိုက်တွန်းနေတော့ သူခိုင်းတာတွေလုပ်နေရတာပါပဲလောဘခိုင်းတာလုပ်ရတယ်ဒေါသခိုင်းတာလုပ်ရတယ်မောဟခိုင်းတာလုပ်ရတယ်မာနခိုင်းတာတွေလုပ်ရတယ်အဲဒီကိလေသာတွေကအုပ်ချုပ်နေတယ်အဲဒီကိလေသာတွေအုပ်ချုပ်မှစိတ်လွံ့မြောက်စေရမယ်လွံ့မြောက်အောင်ကျင့်ရမှာပေါ့တကားအောင်ရနော်အဲသူမူတာစိတ်တော်ကောင်းစွာလောသာစိတ်ပြရမယ်ဒါကအရိယာတို့ဉာဏ်တခုအချုပ်ချယ်မရှိဘူးပေါ့လွတ်လပ်တယ်ဒါကောင်းကောင်းလွတ်လပ်တော့တာပဲအဲဒီလွံ့မြောက်သွားရင်လည်း လွန်မြောက်မှသိတော့တာပါပဲအဲဒီလိုလွန်မြောက်မှသိရဲ့အပညာပညာအရိယဝါဒနေငါတခုတဲ့ဒါနှစ်ခုသိကောင်းစွာလို့ပညာလို့မချုပ်ပုံ၁၀ပါးရှိကစိတ်ခုနဲ့ပေါင်းလိုက်လို့ရှိရင်၁၀ခုရှိသွားပြီကောင်နော်၁၀ခုရှိသွားပါအဲဆိုရမယ်စိတ်ကောင်းစွာလို့စိတ်ကောင်းစွာလို့ပညာလို့ပညာလို့မချုပ်ပုံ၁၀ပါးမချုပ်ပုံ၁၀ပါး စိတ်ကောင်းစွာလို့စိတ်ကောင်းစွာလို့ပညာလို့ပညာလို့မချွတ်ကုန်စေပါမချွတ်ကုန်စေပါသို့စိတ်ကောင်းစွာလို့ပညာလို့မချွတ်ကုန်စေပါစိတ်ကောင်းစွာလို့ပညာလို့မချွတ်ကုန်စေပါစိတ်ကောင်းစွာလို့ပညာလို့မချွတ်ကုန်စေပါအဲဒီအရိယာဝါ အရိယာနေရင်10ခုဆိုတာအရိယာတော့ဂုံ10ပါးပါပဲအဲ့ဒီအရိယာတော့ဂုံ10ပါးအရိယာဝါဒနေကြီးတွေဘယ်သူကဟောခဲ့တယ်လဲဆိုရင်ဘုရားမြတ်စွာဘုရားဟောခဲ့တယ်အဲ့ဒါလေးလည်းမှတ်သားရအောင်ဒီဘုန်းကြီးအနေနဲ့ဘုန်းကြီးဆောင်းပုဒ်ကလေးတစ်ခုထည့်ရတာအရိယာဝါဒဟောဖို့ပြဗုဒ္ဓမြတ်ဘုရားအရိယာဝါဒတရား10ပါးကိုဗုဒ္ဓမြတ်စွာဘုရားဟောထားခဲ့တယ်လို့သာသင်ကြားပါလိမ့်မယ်ဆိုရမယ် အရိယဝါဒအရိယဝါဒဟောဖို့ပြဟောဖို့ပြဗုဒ္ဓပြဖရာဗုဒ္ဓပြဖရာအရိယဝါဒအရိယဝါဒဟောဖို့ပြဟောဖို့ပြဗုဒ္ဓမြတ်ဖရာဗုဒ္ဓမြတ်ဖရာအရိယဝါဒ ခေါင်းစဉ်10ပါးတော့ပြီးသွားပြီတော့နော်မှန်ပါပြီပါအခုအဲ့ဒီရိယဝါဒခေါင်းစဉ်10ပါးအကျယ်ချဲ့ပြီးတော့ဟောရလိမ့်မယ်မြတ်စွာဘုရားကအင်္ဂါ၅ပါးပဲလေဆိုတဲ့ခေါင်းစဉ်ကစပြီးကျယ်ချဲ့ဟောပါတယ်ဘုန်းကြီးကတော့ပฏิပတ်ကျင့်စဉ်အားဖြင့်မှတ်လို့သားလို့လွယ်အောင်လို့ဧကာရခောကစပြီးတော့ဟောရမယ်ဧကာရခောတခုသောဆောင်ရှောက်ရှိသည်တဲ့ဒါလေးကစဟောရမယ်သူ့ရဲ့အရင်ကြတာလေးလည်းရှိပါတယ် ၄ပါးသောမိယာရှိရမယ်ဆိုတာလေးကစဟောဖို့ပါပဲဒါပေမဲ့လို့အဲ့ဒါဟောနေလို့ရှိရင်ခဏညတရားသားရောက်မှာမဟုတ်ဘူးကောင်းရင်ဟုတ်လားမှန်ပါပါဒါကြောင့်တရားသားလေးလည်းပဲပထမဆုံးစစချင်းတရားသားလေးလည်းပဲကြားရနာရပြီးတော့တရားလည်းကျင့်တဲ့ကြံတတ်သွားအောင်လို့အဲဒီဧကာရေခေါ်တခုသောဆောင်းချုပ်ကစပြီးတော့ဟောရအထင်စာဘိက္ခွေဘိက္ခုဧကရခောဟောတိဘိက္ခွေယဟန်တော်ဘိက္ခုယဟန်မိဘိက္ခုတံမြာဘိက္ခုရှုမြင်သောယောဂီပုဂ္ဂိုလ်သည် တပြင်းစားပဲပုံပဲနည်းဖြင့်ဒီကာရကောတခုသောဆောင်ကြပြီဟောသည်ဖြစ်သည်။မြတ်စွာဘုရားဖြည့်ရှင်းမလို့ဝေဘာမိဖြည့်ပြမလို့မေကုံလေးရင်ထုတ်တယ်တကားဝင်နော်။မှန်ပါဗျာ။အမေလေးမဲပြီးတော့ဖြည့်လိုက်တော့ပို့ပြီးတော့ရှင်းတယ်။အဲတခုသောဆောင်ကြရှိတယ်ဆိုတာဘယ်လိုဟာတော့နဲ့ဘယ်လိုဆောင်ကြောင်းနဲ့ပြည့်စုံရမှာတော့မေကုံထုတ်ပါတယ်။ ဣရာဘေခွေဘေခုသတာရခိနာစေတသာသမဏတော်ဟောတိဘေခွေယံတော်ဣရာဣရာသနာတော်နဲ့ဘေခွေယံနိတေကုသံမြာတွေကိုရှင်းမြင်သောယောဂီပုဂ္ဂိုလ်သည်ဧကရပတာရခိနာမတ္တတိအဆောင်ကြောက်ရှိသောပတာရခိနာမတ္တတိအဆောင်ကြောက်ရှိသောစေတသာစိတ်နှင့်သမဏတော်ပြည့်စုံသည်ဟောတိဖြစ်၏အမတ္တတိအဆောင်လျှောက်ကလေးနဲ့ပြည့်စုံတာဟာဒါ ဧကာရခောတခုသောအဆောင်ကြောက်ပဲတဲ့တကားဝင်တခုသောအဆောင်ကြောက်ရှိတယ်ဆိုတာအမှတ်တတိအဆောင်ကြောက်ကလေးရှိရမယ်အဲတတာရခိနတတိအဆောင်ကြောက်ရှိတော့သီလသာစိတ်နဲ့ဓမ္မနာတော်ပြည့်စုံစိတ်မှာတတိအဆောင်ကြောက်ကလေးပါရမယ်စိတ်တိုင်းစိတ်တိုင်းမှာတတိကလေးကနောက်ကလိုက်ပြီးစောင့်ရှောက်နေရမယ်ထိမ့်သိမ့်နေရမယ်ဒီလိုဆိုလိုပါတယ်အဲဒီစိတ်က ခွဲကြပြီးတော့ပြမယ်ဆိုလို့ရှိရင်မြင်တဲ့စိတ်တစ်ခုကြားတဲ့စိတ်တစ်ခုနားတဲ့စိတ်တစ်ခုအရသာစားပြီးတဲ့စိတ်တစ်ခုတွေးထိတဲ့စိတ်တစ်ခုဒီကုသနာကြံတဲ့စိတ်တစ်ခု6ခုရှိတဲ့တကားအောင်နော်မှန်ပါဗျာမျက်စိကမြင်ရင်မြင်ပြီးတဲ့စိတ်ဖြစ်တယ်နားကလည်းကြားတဲ့အခါကြားပြီးတဲ့စိတ်ဖြစ်တယ်နှာခေါင်းကနားပြီးတဲ့စိတ်ဖြစ်တယ်လျှာကအရသာပြီးတဲ့စိတ်ဖြစ်တယ်ကိုယ်ကတွေးထိပ်ပြီးပြီးတဲ့စိတ်ဖြစ်တယ် စိတ်နှလုံးကကြံစီပြီးတော့ပြီးတဲ့စိတ်ဖြစ်တယ်ဒီ၆မျိုးပါပဲအဲ့ဒီစိတ်တွေမှာအစောင့်ကြောက်တတိလေးပါရမယ်အဲ့ဒါမိမိတို့ဒီအစောင့်ကြောက်တတိလေးစိတ်တိုင်းစိတ်တိုင်းမှာပါလာလားကိုယ်စိတ်ကိုအမှတ်တတိလေးများဘယ်လောက်များထားဘူးကတော့အဆောင်ချက်ဘယ်လောက်ထားဘူးကတော့ဆိုတာကိုယ့်ဟာကိုယ်လည်းဆင်ញင်ဖို့ပဲမထားသေးလို့ရှိရင်လည်းအဆောင်ချက်ကလေးထားပေးဖို့လိုပါတယ် အဲ့ဒါအဲ့ဒါကိုအတူတူအားဖြင့်ဆိုလို့ရှိရင်စိတ်ဖြစ်တိုင်းဖြစ်တိုင်းအမတ်တရီတွေပါနေဖို့ပါပဲတကောင်ရနော်မှန်ပါဗျာအဲ့ဒါကိုဘုန်းကြီးဆောင်းဖို့ကလေးတူတူလေးပေးထားတယ်ဒီမှာဖြစ်တိုင်းမှရှုသတိပြုစောင့်မှုဆင်ထားတယ်ဖြစ်တိုင်းရှုမှတ်ပြီးတော့နေတဲ့ဥစ္စာဟာသတိတရားပဲအဲ့ဒီသတိတရားဟာစိတ်တိုင်းစိတ်တိုင်းကို လိုက်ပြီးတော့စောင့်ရှောက်နေတဲ့အစောင့်ရှောက်ကလေးတစ်ခုပဲ။အဲဒါလေးဆိုရမယ်ဖြစ်တိုင်းမှကျူဖြစ်တိုင်းမှကျူသတိပြုသတိပြုစောင့်မှုစင်တာစောင့်မှုစင်တာဖြစ်တိုင်းမှကျူဖြစ်တိုင်းမှကျူသတိပြုသတိပြုစောင့်မှုစင်တာစောင့်မှုစင်တာဖြစ်တိုင်းမှကျူဖြစ်တိုင်းမှကျူသတိပြုသတိပြုစောင့်မှုစင်တာစောင့်မှုစင်တာဖြစ်တိုင်းမှကျူသတိပြုစောင့်မှု ဖြစ်တိုင်းနဲ့ဖြစ်တိုင်းဆိုတာစိတ်ဖြစ်တိုင်းမြင်တဲ့စိတ်ဖြစ်တိုင်းကြားတဲ့စိတ်ဖြစ်တိုင်းနားတဲ့စိတ်ဖြစ်တိုင်းရတာပြီးတဲ့စိတ်ဖြစ်တိုင်းအတွေ့အထိပြီးတဲ့စိတ်ဖြစ်တိုင်းသိကုသနာကြာနေတဲ့စိတ်ဖြစ်တိုင်းဒါဖြစ်တိုင်းစိတ်တွေကတရားအောင်နော် ဒီစိတ်တွေအကုန်လုံးစောင့်ကြောက်ဒီစိတ်တွေကိုရှင်းကဒီစိတ်တွေကသူ့လိုလိုဖြစ်နေတာပဲမြန်ကမြန်ပါပြီးနဲ့တော့ကြမြင်လိုက်တော့ကြကြားလိုက်နားလိုက်စားပြီးလိုက်စိတ်ကူးစဉ်းစားကြံပြီးလိုက်စိတ်ကူးစဉ်းစားကြံပြီးတဲ့စိတ်ဆိုတာတဲမပြဘူးဖြစ်နေတာပဲနိုးနေလို့ချင်းမပြဖြစ်နေတာပါပဲစိတ်ကူးစဉ်းစားကြံပြီးတဲ့စိတ်တွေကဖြစ်နေအဲဒီစိတ်တွေအစောင့်ကြောက်မရှိလို့ချင်းဘယ်သွားမလို့ဆိုတော့ဩလောဘနာကိုလိုက်ပြီးတော့လောဘအာယုန်တွေဒီကို စိတ်ကူးကြံစီပြီးတော့နေတယ်ဒေါသနောက်လိုက်ပြီးဒေါသအာယုန်တွေကိုစိတ်ကူးကြံစီပြီးတော့လိုက်နေတယ်မောဟမာနဒိဋ္ဌိဝိသိကိစ္စစသည်ဖြင့်ဒီလေသားတွေနဲ့ပူးတွဲပြီးတော့မသိမတော်ရာစိတ်ကူးတွေရောက်နေတယ်အဲဒီတော့မရောက်ရအောင်ဟာစိတ်တိုင်းစိတ်တိုင်းမှာသတိကလေးနောက်ကလိုက်ပြီးတော့ထည့်ပေးပါတဲ့တကားအောင်နော်မှန်ပါဗျာအဲ့ဒါပဲအလုတ်ကသူကလိုလွယ်လေးပဲဒီကမြင်တဲ့စိတ်ရှိနောက်ကမှတ်ပြီးတဲ့စိတ်ရှိရမယ် ဒီကကြားတဲ့စိတ်ဖြစ်နောက်ကမတ်စိတ်ဖြစ်ရမယ်မြင်လာကြားတာတွေကတော့ကိုကအလုပ်လုပ်ရတာမဟုတ်သူ့အလုပ်လိုဖြစ်သဂရီတိုင်းသူကတော့မြင်လိုက်ကြားလိုက်မြင်ကြရှိမြင်တာပဲကြားကြရှိကြားတာပဲနားကြရှိနားနာပဲအဲဒီလိုပေါ်တိုင်းပေါ်တိုင်းစိတ်ကလေးတွေနောက်ကလိုက်ပြီးတော့အမှတ်တတိတွေထည့်ပေးရမယ်အဲ့ဒါပါပဲအဲ့ဒါအဆောင်ချက်ကလေးထည့်ပေးတာတဲ့အဲဒီအဆောင်ချက်က ဘယ်ကြမှာကောင်းကောင်းပြည့်စုံတော့ဆိုယ ahanan ဖြစ်မှာကောင်းကောင်းပြည့်စုံတယ်တကားဝင်ရမှန်ပါဗျာယ ahanan ဖြစ်မှာပြည့်စုံတယ်ယ ahanan ပုဂ္ဂိုလ်ကြတော့အမှတ်တမဲ့သတိမဲ့ပြီးတော့ပြောမိတာတော့ပြုမိတာတော့ကြံမိတာတော့မရှိတော့ဘူးတဲ့ပရိပုဂ္ဂိုလ်တွေကတော့အမှတ်တမဲ့ပြောမိဆိုမိပြုလုပ်မိကြံစီမိတွေအများကြီးပေါ့တကားအောင်နော်မှန်ပါဗျာအာမှသတိမရှိကြဘူးမိမိရောဒီလိုနေကြတာပါပဲ မှတ်တယ်မဲ့ပြုတယ်မှတ်တယ်မဲ့ပြောတယ်ဒီလိုခဏခဏပြောလေဆိုလေရှိကြပါတယ်မှတ်တယ်မဲ့ဆိုတာတကယ်ကိုမှတ်တယ်မဲ့ပဲအမှတ်မရှိဘဲနဲ့ပြင်းတရားအမထုတ်တဲ့ပုဂ္ဂိုလ်တွေဆိုရင်အမှတ်မရှိပါဘူးဒီတိုင်းပဲမွေးတွေကစပြီးတော့ဒီမွေးတိုင်းဖာမွေးတိုင်းနေလာတာဘာတကူမှအမှတ်မရှိဘူးဒီလိုနေလာကြတာပဲတော့မြတ်စွာဘုရားတရားတော်နာပြီးတော့တရားအထုတ်တဲ့ပုဂ္ဂိုလ်တွေကြမှာဒါလည်းပဲချိုးကြကြအထုတ်မှာ

ညာညာနာဒသနံအပိအမြင်သည်ပိစုပတိတံရှေးယူထင်သည်ဟောတိဖြစ်၏အဲဉာဏပုဂ္ဂိုလ်မှာသွားနေရင်လဲသတိနဲ့တကွအပိညာနေဖြစ်နေတာပဲရနေရင်လည်းဖြစ်နေတာပဲအိတ်နေရင်လည်းဖြစ်နေတာပဲနိုးနေရင်လည်းဖြစ်နေတာပဲတဲ့လေးဘုတ်ထဲနဲ့တူပါပြတာ အဲဒီတည်းအိတ်နေတာတော့ပါတယ်အိတ်နေတာကအိပ်ပျော်နေတဲ့အချိန်ကတော့မဖြစ်ပါဘူးဥစ္စာကတော့ရဟနာလည်းပဲတတိယညာနဲ့မဖြစ်နိုင်ပါဘူးအိပ်ပျော်နေရင်တော့အဲဒီအိပ်ပျော်ကနီးအိပ်ပျော်ကနီးတရားမှတ်တရီလေးပါတယ်အိယာကနိုးနိုးခြင်းနဲ့မှတ်တရီလေးတွေပါတယ်အဲ့ဒါပါပဲအဲဒီပြင်ခါကာလမှာတော့နောက်ကမှတ်တရီလေးအမြဲပါနေတယ်အဲဒီတော့ချီးကျူးပြီးတော့ထားတယ်အဲဒီလိုရဟနာပုဂ္ဂိုလ်မှာမှတ်တရီတွေကောင်းနေတာဟာ ညာနာဖြစ်မှဘုံနဲ့ကောင်းလာသလားဆိုဒီလိုမဟုတ်ဘူးတကားဘယ်လိုတော့ဆိုတော့ချင်းညာနာမဖြစ်မီကလေးကသာလေ့ကျင့်လာတာအခုပညာသင်ရတာလို့ပေါ့ပညာသင်ရတာနောက်ဆုံးတစ်နေ့ကြလို့ချင်းဇာမေဘွဲတွေပါလေသူသူချာချာအောင်ပြီးဘွယ်သူတွေဒီဒီထူးတွေရကြတယ်မို့လားတကားမှန်ပါဗျာအဲ့ဒါဟာဘုံကလေးဖြစ်တာမဟုတ်ဘူးအဲရပောင်းများစွာလာပေါင်းများစွာနေပေါင်းများစွာကနေပြီးတော့လေ့ကျင့်လာတာမို့လားမှန်ပါအဲ့ဒါလိုပဲဒီတတိက ရှိကလည်းလေ့ကျင့်လာတာအနာဂတ်ဖြစ်ကလည်းလေ့ကျင့်လာတယ်တတိအားကောင်းတဲ့အခါပြည့်စုံတဲ့အခါမှာရဟနာဖြစ်အနာဂတ်မှာလည်းတတိရတော်တော်ကောင်းတတိတော်တော်ကောင်းလို့သူ့မှာကိလေသာတွေဟာတော်တော်ကင်းကုန်ပါပြီအနည်းနည်းပဲကြာမှာတော့ဗျအဲဒီအနာဂတ်မှာတတိကောင်းနေတာကလည်းပဲသကသကရာကံဖြစ်ကကျင့်လာသကရာကံမှာလည်းတတိဟာကောင်းတယ်လို့ကောင်းနေတယ်အဲဒီတတိဟာလည်းပဲသောတာပန်ဖြစ်ကကျင့်လာတယ်သောတာပန်မှာလည်းပဲတတိဟာ အတော်ကောင်းနေပြီအဲသောတာပန်တတိကောင်းနေတဲ့အတွက်ကြောင့်သူအပယ်လေးပါးကြလောက်တဲ့မကောင်းမှုအကုသိုလ်အကျမ်းစားတွေမပြုနိုင်တော့ဘူးတဲ့သောတာပန်မှာလောဘရှိတယ်လောဘလုံးဝကင်းတာမဟုတ်သေးဘူးဒေါသလည်းရှိတယ်လုံးဝကင်းတာမဟုတ်သေးဘူးဒါကြောင့်လူချင်းစရာအာယုတွေ့လို့ရှိရင်လူချင်းမှုနဲ့တမှုတော့ဖြစ်သေးတာပဲသိဆိုစရာအာယုနဲ့တွေ့လို့ရှိရင်လည်းသိဆိုမှုဒေါသဖြစ်မှုရှိသေးတာပဲဒါပေမဲ့လို့ သူတော်ဘာအသက်တတ်နိုင်လောက်အောင်သူတော်ဘာဥစ္စာခိုးနိုင်လောက်အောင်အဲမတော်မတရားပြုနိုင်လောက်အောင်သူတော်ဘာအကျိုးမဲ့လိမ့်နေနိုင်လောက်အောင်အဲဒီတော့အကုသိုလ်ဒုစရိုက်တွေဖြစ်လောက်အောင်တော့မကြမ်းတော့ဘူးတဲ့ဘာဖြစ်လို့မကြမ်းတော့ဆိုသတိကကောင်းနေလို့အဲလောဘအမှန်တမဲ့နေတဲ့ခါမှာလောဘကဖြစ်လာလောဘကတော်တော်ပြင်းထန်လာပြီဆိုလို့ရှိရင်မတ္တိတွေကလိုက်လာတယ်သတိရလာတယ်သူကအာနာမတော်ရရောက်နေပါဘောဆိုတော့သတိရ အဲစိတ်ဆိုးစရာအကြောင်းရှိလို့စိတ်ဆိုးလာတယ်စိတ်ဆိုးလာတော့တော်တော်လေးဒေါသကပြင်းထန်လာလို့ရှိရင်ဖြင့်ဟောသတိကရောက်လာပြီငါဥစ္စာမတော်ရရောက်နေပြီအဲမဖြစ်တဲ့စိတ်တွေဖြစ်နေပြီစိတ်ကြမ်းတွေဖြစ်နေပြီသတိရအဲ့ဒါနဲ့သတိရလိုက်တာတဲ့ငြိမ့်ရင်လည်းငြိမ့်သွားတယ်မငြိမ့်လည်းပဲအရှင်ညော့သွားဒါနဲ့ကျမ်းသားနဲ့အကုသိုလ်ဒုစရိုက်တွေမရောက်တော့ဘူးအဲဒီလိုငြိမ့်ငြိမ့်ပြီးတော့သွားတယ်တဲ့တကားဟုတ်လားဒါကြောင့်မို့ သောတာပန်မှာလည်းသတိဟာကောင်းနေသလားကောင်းနေပါပြီအဲဒီကောင်းနေသလားကောင်းနေတဲ့သတိဟာလည်းဘယ်ကလာတာတော့ဆိုပုထုဇဉ်ဖြစ်ကကျင့်လာတာအဲပုထုဇဉ်အဖြစ်ကလည်းစပြီးတော့ရှုမှတ်ပြီးကျင့်လာအဲဒီလိုကျင့်လာလို့သတိတွေဝိပဿနာဉာဏ်တွေပြည့်စုံကောင်းပြည့်စုံလာတဲ့အခါကာလကြတော့ သောတာပတိမေဖို့ညာဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးသောတာပန်ဖြစ်သွားတယ်။ဒါကြောင့်ဒီတတိဟာပုရုဇဉ်ဖြစ်တာတဲ့ကလေ့ကျင့်လာတာတဲ့တကောင်နော်။မှန်ပါဗျာ။ဒါကြောင့်အခုတရားထုတ်ရတယ်ဆိုတာတရားဒီအရိယဝါဒတရားတွေပုရုဇဉ်ကစပြီးပွားတယ်။တချို့ကညာနာမှာပြည့်စုံတာပဲဆိုပြီးတော့ပုရုဇဉ်နေကျင့်လို့မဖြစ်ပါဘူးလို့တချို့ကအောင်းနေတယ်ပဲဟုတ်မလဲ။ညာနာကလည်းကျင့်မှဖြစ်တာမကျင့်မဲနဲ့လကားလာကောင်းငါပဲကြတာလိမ့်မှာတော့ အရှင်လည်းကျင့်ရတယ်ဒီထဲမှာဒီရိယဝါဒတရားထဲမှာတချို့ကပုရုဇဉ်မှာရှိတဲ့ကိလေသာတွေကျင့်အောင်ကျင့်ရတာတွေဓာတ်ရိုက်ပါပါတယ်ဒီမိစ္ဆာယူဝါဒတွေကျင့်အောင်ကျင့်ရမယ်ဆိုတာတွေပုရုဇဉ်မှာကျင့်ရတဲ့ဥစ္စာတွေပါပဲပုရုဇဉ်မှာရှိနေတယ်ဒါတွေကျင့်ကျင့်အောင်ကျင့်ရတယ်ရဟန္တာကြတော့ကျင့်ကြမလို့ရှိမှမရှိတော့တော့အဲဒါကြောင့်ဖြစ်တိုင်းမှာရှိသတိပြုဆောင်မှုအစဉ်ထားဆိုစိတ်ဖြစ်တိုင်းဖြစ်တိုင်း အမှတ်တတိကလေးပါစီရမယ်မတတိလေးထည့်ပေးရမယ်လောကမှာဒီစည်းဥစ္စာတွေမပြောင်းမပြည့်အောင်လို့အိမ်ဆိုတာဟာအဆောင်ရှောက်ဥစ္စာရှိရတယ်တကားအောင်နော်မှန်ပါရှိရပါအဲသူများမထားနိုင်လို့ရှိရင်ကိုယ့်ဟာကိုယ်ပဲဆောင်ရှောက်ရတယ်သူများထားနိုင်လို့ရှိရင်တော့အိမ်ဆောင်ဆိုတာတော်ဘာတို့ဘာလို့ဆိုတာရှိရတာပေါ့ဒီစည်းဥစ္စာအထူးပေါ်များတဲ့အိမ်တွေ ရာထုဌာနနဲ့ရှိတဲ့ပုံကိုယ်တွေအဲဒီလိုအိမ်နေကြတော့အထူးသဖြင့်ကိုစောင့်ကြောက်ပြီးကြည့်ရတာပဲအဲအိမ်နာမဟုတ်ဘူးရွာလည်းစောင့်ကြောက်ကြည့်ရတာပဲမြို့လည်းစောင့်ကြောက်ကြည့်ရတာပဲနိုင်ငံလည်းစောင့်ကြောက်ကြည့်ရတာပဲအစောင့်ကြောက်မရှိလို့ရှိရင်ဘေးရအန္တရာယ်ဖြစ်နိုင်တယ်ဒါကြောင့်စောင့်ကြောက်ဆိုတာကြည့်ရအဲအဲ့ဒါလိုပဲအခုစိတ်မှလည်းပဲအဆောင်ကြောက်ကလေးလိုတယ်အဲ့ဒီအဆောင်ကြောက်ကလေးထားပေးရမယ်အဲ့ဒီအဆောင်ကြောက်ကလေးထားပေးတာအရိယာတို့ရင်နေတစ်ခုပဲ အရိယာနေဒီမှာအဆောင်ကျောက်တစ်ခုရှိတယ်လောကမှာတော့အဆောင်ကျောက်ဆိုတာတချို့တစ်ခုတယောက်မကဘူးအများကြီးထားရတာလည်းရှိပါတယ်ဒါပေမဲ့လို့မြတ်စွာဘုရားရဲ့အရိယာဝါဒနေရင်ကတော့အဆောင်ကျောက်တစ်ခုပဲတဲ့ဘာလို့ဆိုလို့ရှိရင်အခုဖြစ်တိုင်းမှရှိသတိပြုမြင်နိုင်ကြားတိုင်းနားနိုင်စားပြီးတိုင်းတွေ့ထိတိုင်းအဲစိတ်ကုသနာကြံပြီးတိုင်းဓဝါကြောက်ပါစိတ်ဖြစ်တိုင်းဖြစ်တိုင်းအဲဒီစိတ်နောက်ကလိုက်ပြီးတော့အမှတ်ပြုတဲ့သတိလေးပါရမယ်ဒါပါပဲ အဲ့ဒါကိုတတိပ္ပံတရားရင်ဆိုလို့ရှိရင်တတိပ္ပံတရား၄ပါးပါပဲတကောင်ရဲ့နော်မှန်ပါဘူးအဲ့ဒါကိုတတိပ္ပံ၄ပါးခုနကလည်းပဲဥက္ကန္တဝရကတချို့ဟောတာပါပြီဒါပေမဲ့ဘုန်းကြီးအတင်မှာတတိပ္ပံ၄ပါးတောင်းဖို့လေးပြေးထားပါတယ်ကိုမူရာတွေရှုတာကကာနုပဒနာတတိပ္ပံအစိတ်မူရာရှုတာကသိတာနုပဒနာတတိပဋ္ဌာန်ဝေဒနာတွေရှုတာကဝေဒနာနုပဒနာတတိပဋ္ဌာန်သဘောတရားရှုတာဓမ္မာနုပဒနာတတိပဋ္ဌာန် သတိဓာဆိုတာ၄ပါးပဲရှိတဲ့ကောင်နော်မှန်ပါဗျာသတိပဋ္ဌာန်ဆိုတာဧကာယနောမေကောတကြောင်းဒီတော့လာမယ်တခုဒီတော့လာမယ်အဲအတူချုပ်ပြောရမယ်နိဗ္ဗာန်တာပစ္စည်းကရိယာနိဗ္ဗာန်မျက်မှောက်ပြုလို့ရဧကာယနောမေကောတခုဒီတော့လာဒါအောင်တော့ကုသကောင်းမှုတွေပြုတိုင်းပြုတိုင်းမဲ့ဖို့နေပါရပါလို့ဤလို့အများဆူတောင်းနေကြတယ်မို့လားမှန်ပါတောင်းနေကြပါအဲ့ဒီတောင်းနေတဲ့နိဗ္ဗာန်ဟာ တောင်းနေုံနဲ့ကတော့ချက်ချင်းရမှာမဟုတ်ဘူးနောက်တစ်နေ့ကျရင်တော့ရတော့ရမှာပေါ့လေဒီကုသိုလ်ကောင်းမှုကနေပြီးအကျိုးပေးလူဘဝနတ်ဘဝရောက်အဲဒီမှာသစ္စာပြတရားတွေကြားနာပြီးတော့ကျင့်သုံးသောအားဖြင့်ဘယ်ဘုံနိဗ္ဗာန်ရနိုင်တာတော့ရှိပါတယ်ဒါပေမဲ့လို့ခုချက်ချင်းရမှာမဟုတ်ဘူးအခုချက်ချင်းနိဗ္ဗာန်ရဖို့ရာအလောက်ကတော့ဖြင့်တတိပဌာမဲဧကရေနောမေကော အယံမေကောဣတိဒာသတိပဋ္ဌာနိဟုသောသီလမိနိဗ္ဗာန်တာပစ္စည်းကိရိယာနိဗ္ဗာန်မျက်မှောက်ပြုအလုံးဟာဧကရေနောမေကောတခုဒီတော်လားကြောင်းဒီတော်ရှိပါပေသည်နိဗ္ဗာန်မျက်မှောက်ပြုရာတခုဒီတော်လားမယ်ကြောင်းဒီတော်လားမယ်တခုဒီတော်လားဆိုတော့ပြပြင်လားမရှိဘူးလို့ဆိုလိုတဲ့ကောင်ရယ်နော်နိဗ္ဗာန်မျက်မှောက်ပြုရာနိဗ္ဗာန်မျက်မှောက်ပြုခြင်းလို့ရှိရင်ဘယ်လမ်းကသွားမလဲတတိယလမ်းကသွားရမယ်ဒီလမ်းတစ်လမ်းပဲရှိတယ်လို့ဆိုလိုတယ်အဲဒီမှာ ကျမ်းဂန်တွေကသောရဏာတွေလည်းတက်ပြထားပါတယ်တတိပဌာန်ပြင်သမဗရံတို့အိဋိဘတို့အိန္ဒေတို့ဘိုလ်ဖုဇင်မဲ့ခင်ဒါတွေလည်းရှိသေးတယ်မဟုတ်လားတဲ့ရှိပါတယ်ရှိပေမဲ့လို့တတိပဌာန်ဆိုရင်ဒါတွေလည်းပါသွားတာပဲတတိပဌာန်ဆိုရင်သမဗရံတွေရောအိဋိဘတွေရောအိန္ဒေဘိုလ်ဖုဇင်မဲ့ခင်အကုန်လုံးဘောဓိပက္ခရာတရားတွေအကုန်ပါသွားတယ်ဒါကြောင့်တတိပဌာန်မပါဘဲနဲ့တော့နိဗ္ဗာန်မရောက်နိုင်ဘူး တဲ့သတိပဋ္ဌာန်လမ်းတစ်ခုတည်းပဲရှိတယ်။နောက်ပြီးတော့ဒီသတိပဋ္ဌာန်လမ်းကသွားလို့ရှိရင်မှားကြလည်းမရှိဘူးတကြောင်ဒီတော့လမ်းတဲ့လမ်းကွဲလမ်းကွာမှားပါလိမ့်မယ်လည်းမဆိုရင်ရဘူး။ဒီလမ်းတိုင်းသွားလို့ရှိရင်ဖြင့်နောက်ဆုံးနိဗ္ဗာန်ကိုရောက်တာပဲလမ်းဆုံးရင်ရွာတွေ့တယ်ဆိုတာလိုပဲကောင်းရနော်။မှန်ပါဗျာ။အဲဒါကြောင့်ဒီကရဏမေကတစ်ခုတည်းသောလမ်းနဲ့အဲဒီတစ်ခုတည်းသောလမ်းကခွဲလိုက်လို့ရှိရင်တော့ကာယ ानु ပါဒနာဝေဒနာ ानु ပါဒနာစိတ် ानु ပါဒနာဓမ္မ ानु ပါဒနာလို့၄ခုရှိတယ် အဲဒီလေးခုတည်းကတစ်ခုခုကိုပွားရတယ်တကောင်ရနော်မှန်ပါဘူးအဲတစ်ခုခုကိုအရင်ခံပြုပြီးတော့ပွားရတယ်အဲဒီလိုပွားမှနိဗ္ဗာန်ကိုမြင်မှပြုနိုင်တယ်ဒါကြောင့်သာကရာတွေကပြထားတယ်ယသမပနာကာယဝေဒနာစိတ္တဓမေတုကင်စီဓမ္မနာမသိတ္တဝဘာဝနာနာမအနတ္တိကာယဝေဒနာစိတ္တဓမေတု

ဝေဒနာခံစားမှုဝေဒနာရင်လည်းရှိရမယ်စိတ်ဓာတ်စိတ်ကိုရင်လည်းရှိရမယ်ဓမ္မသဘောတရားကိုလည်းရှိရမယ်ဒီလေးခုတည်းကတစ်ခုခုကိုရှိရမယ်တဲ့ကောင်နော်မှန်ပါဘူးအဲဒီလေးခုတည်းကတစ်ခုခုမှမရှိဘဲနဲ့ဆိုလို့ရှိရင်တော့ဝိပဿနာပညာလည်းမဖြစ်ဘူးတဲ့အရိယာမေပညာဖို့ပညာတွေလည်းမဖြစ်ဘူးတဲ့ဒါတော့ အရိယာမေတ္တညာဖုန်တညာဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းလို့ရှိရင်နိဗ္ဗာန်ကိုရခြင်းလို့ရှိရင်ဒီပရိသတ်တရား၄ပါးပွားရမယ်ဆိုတာသင်ကြားပေါ်နေတယ်မို့လားတကောင်ရပေါ်နေတာအဲဒါကြောင့်အဲဒီခုဒီကစိတ်ဖြစ်တိုင်းဖြစ်တိုင်းမှတ်တည်လေးထားရမယ်ဆိုတာနဲ့ပရိသတ်ဒေသနာတော်နဲ့တရားနှီးနှောပြီးတော့မှတ်သားရအောင်လို့ဒီမှာဆောင်းပုဒ်ကလေးတွေပေးထားတယ်ကိုမူရာပြုတိုင်းမှမှန်စွာသိရမည်ကိုအမူရာဟောအမှုလို့သာ သင်္သာတိကလည်းနဲ့မှားတယ်ကိုအမှုအရာအမှုအမှုအရာဖြင့်ဒီတိုင်းမှာမှန်စွာကလည်းပဲနာသကချလေးဖြစ်နေမှန်းတယ်ကိုမူရာပြူတိုင်းမှာမှန်စွာသိရမည်လေဆိုရမယ်ကိုမူရာကိုမူရာပြူတိုင်းမှာပြူတိုင်းမှာမှန်စွာသိရမည်မှန်စွာသိရမည်ကိုမူရာကိုမူရာပြူတိုင်းမှာပြူတိုင်းမှာမှန်စွာသိရမည်မှန်စွာသိရမည်ကိုမူရာ မှန်စွာသိရမယ်။ဒီနေ့တော့အချိန်ကကုန်နေပါရဲ့နဲ့စင်္ဃာကျမတတိဇံပါဠိတော်လေးပါလေးနဲ့ရှင်းပြီးတော့ဟောရမယ်တကားအောင်နော်။မှန်ပါဗျာ။ဒီနေ့တော့အချိန်ကကုန်သွားပြီဆိုတာလည်း အဲနောက်တစ်ခုကကိုယ်မူရတာမဟုတ်ဘူးစိတ်မူရတယ်တဲ့စိတ်ကူးတွေလည်းဖြစ်တိုင်းဖြစ်တိုင်းယူရမယ်သိရမယ်စိတ်မူရဖြစ်တိုင်းမှမှန်စွာသိရမည်ဆိုရမယ်စိတ်မူရာဖြစ်တိုင်းမှာမှန်သွားပြီယာမည်ဟုတ်စိတ်မူရာဖြစ်တိုင်းမှာမှန်သွားပြီယာမည်စိတ်မူရာဖြစ်တိုင်းမှာ ဝေဒနာတွေဝေဒနာဆိုတာခံစားမှုကောင်းတဲ့အာယုံခံစားမှုဆိုးတဲ့အာယုံခံစားမှုအလယ်လခံစားမှုပုံမျိုးရှိတဲ့ကောင်ရယ်နော်မှန်ပါဗျာဒုက္ခဝေဒနာတဲ့ဒုက္ခဝေဒနာတဲ့ဥပေက္ခဝေဒနာဒုက္ခဝေဒနာဆိုတာကောင်းသောအာယုံခံစားမှု ဒုက္ခဆိုတာချမ်းသာဗမာကတော့ကောင်းတယ်လို့ပဲပြောတာပါပဲဒုက္ခဝေဒနာဆင်းရဲသောခံစားမှုဗမာမကောင်းမှုခံခဲ့တယ်ဆင်မန်းတယ်ညောင်းတယ်ပူဇော်နာတယ်ကျင်တယ်ခဲတယ်စသဖြင့်အများကြီးရှိပါတယ်ဗမာဝဟာရဥပိ္ပခဝေဒနာတဲ့မဆိုးမကောင်းအလယ်လခံစားမှုဒါကတော့အလယ်လခံစားမှုလို့ပဲပြောရမှာမကောင်းမဆိုးကောင်းတယ်လည်းမပြောနိုင်ဆိုးတယ်လည်းမပြောနိုင်အလယ်လခံစားမှုအဲကောင်းဆိုးလပ်ပါဝေဒနာတဲ့အကောင်း ဒုက္ခဝေဒနာရောအဆို့ဒုက္ခဝေဒနာရောအလယ်လဥပ္ပခဝေဒနာရောကောင်းဆိုလဘဝေဒနာပေါ်တာပေါ်တဲ့ဥစ္စာသိရမိတာတစ်ခုချင်းတစ်ခုချင်းပေါ်တာဒီတိုင်းနဲ့သုံးခုလုံးပေါ်တာမဟုတ်ဘူးတကားအောင်နော်ကောင်းတဲ့အခါဒုက္ခဝေဒနာပေါ်တဲ့အခါလည်းရှိတယ်မကောင်းတဲ့အခါဒုက္ခဝေဒနာတွေပေါ်နေတဲ့အခါလည်းရှိတယ်အလယ်လဥပ္ပခဝေဒနာတွေပေါ်နေတဲ့အခါသူသင်ကြားပေါ်တဲ့အခါအဲ့ဒီပေါ်တာကိုရှိရဆိုရမယ်ကောင်းဆိုလဘဝေဒနာဝေဒနာ ရှိရမည်ကောင်းဆိုလပ်ပါဝေဒနာသောတာရှိရမည်ကောင်းဆိုလပ်ပါဝေဒနာသောတာရှိရမည်ကောင်းဆိုလပ်ပါဝေဒနာသောတာရှိရမည်ကောင်းဆိုလပ်ပါဝေဒနာသောတာရှိရမည်နောက်တော့ ရုပ်ရဲ့လို့ဝေဒနာရဲ့လို့စိတ်ရဲ့လို့ဒီလိုမထင်ရှားဘဲနဲ့သဘောတရားနေရာချင်းထင်ရှားတဲ့တရားတွေရှိအဲ့ဒါတွေကဓမ္မတွေလို့ဆိုပြီးတော့အကုန်လုံးသိပြီးတော့ဟောထားပါတယ်ခန္ဓာနဲ့ပြောမယ်ဆိုရင်ရုပ်ကယူပဲခန္ဓာဝေဒနာဝေဒနာခန္ဓာစိတ်ကဝိညာဉ်နဲ့ခန္ဓာဆိုတော့အဲ့ဒီခန္ဓာသုံးပါးနှုတ်ပြီးဉာဏ်နဲ့ခန္ဓာနှစ်ပါးပညာနဲ့သင်္ခါရဆိုပြီးသီးသန့်ထုတ်ရင်တော့ဒီလိုထုတ်ရပါတယ်ဒါပဲမယ်လို့တတိယဒေသနာတော်မှာတော့ခန္ဓာ၅ပါးလုံးခန္ဓာ၅ပါးလုံးရှုပုံကိုလည်း ဓမ္မ ानु ပဒနာလို့ဟောထားပါတယ်ပြီးတော့ရုပ်ရဲ့ဝေဒနာရဲ့စိတ်ရဲ့လို့ပြီးတော့သင်သင်ရှားရှားမဟုတ်ဘဲနဲ့သဘောတရားနေရာချင်းသင်ပေါ်လာတဲ့တရားဟုတယ်များပါရှုတာဟာဓမ္မ ानु ပဒနာပဲအဲမြင်ကမြကြားကမြဗာမန်သဘောတရားနေရာချင်းပေါ်လာတယ်ရှုလို့ရှိရင်ဒါဓမ္မ ानु ပဒနာခေါ်ပါတယ် အဲကြောင့်သဘောတရားသင်ပေါ်ညပိုင်းခြားသိရမည်အဲဆိုရမယ်သဘောတရားသင်ပေါ်ညပိုင်းခြားသိရမည်သဘောတရားသင်ပေါ်ညပိုင်းခြားသိရမည်သဘောတရားသင်ပေါ်ညပိုင်းခြားသိရမည်သဘောတရား တိုင်းမှာရှိသတိပြုစောင့်မှုစင်တာဆိုတဲ့ဒီစကလုံးဒီဝကြလေးတစ်ခုလောက်နဲ့လည်းပဲတရားထုတ်မှုဟာပြည့်စုံပါတယ်မြတ်စွာဘုရားအပမာရိဏသံပါရိဋ္ဌဆိုတဲ့ဒီဝကြလေးတစ်ခုတည်းနဲ့ဒိဋ္ဌကသုံးပုံခြုံပြီးတော့မိမ့်မှာသွားခဲ့တယ်မမာရိဏမမေရောတတိတရားဖြင့်သံပါရိဋ္ဌပြည့်စုံအားထုတ်ကြ အဲမမေ့တဲ့တတိတရားလေးနဲ့ပြည့်စုံအားထုတ်ဆိုတာနဲ့အခုစိတ်တိုင်းစိတ်တိုင်းအမှတ်တတိလေးပါနေရမယ်ဆိုတာနဲ့သဘောအားဖြင့်အတူတူပဲတကားအောင်နော်မှန်ပါဗျာအတူတူပဲအဲ့ဒါကိုခွဲလိုက်လို့ရှိရင်ကာနုပဒနာဝေဒနာနုပဒနာစိတ်ဓာနုပဒနာဓမ္မနုပဒနာ၄ခုရအဲအဲ့ဒီ၄ခုကိုအခုဆောင်မုတ်တွေပြေးပြီးပါပြီအဲ့ဒီတိုင်းရှုဖို့ရပါပဲဒီကနေ့တော့သတိပဋ္ဌာန်ပါဠိနဲ့ အဲညာဖြစ်ပုံနေနဲ့ရှင်းလင်းပြီးတော့ပြောဖို့ရအချိန်မရသေးဘူးတကောင်နော်မှန်ပါပြီဒီနေ့ခေါင်းစဉ်လောက်ပဲရှိသေးတယ်တနာကြီးကပြည့်သွားပြီဒါတော့အခုဟောခဲ့ပြီးသားဖြစ်တဲ့သတိဆောင်ချက်ကလေးနဲ့သတိဆောင်ချက်ကလေးထားပြီးရိယဝါဒနေနေပုံကလေးအဲဒီနေ့စပြီးတော့လေ့ကျင့်ရဒီထဲမှာတရားထုတ်ခုတဲ့ပုဂ္ဂိုလ်တွေကအများကြီးပါပါတယ်အဲအာမထုတ်ရသေးတဲ့ပုဂ္ဂိုလ်တွေဆိုရင်လည်း အဲဒီအရိယဝါဒနေရင်ကနေစပြီးတော့အထုရတာပေါ့နာကောင်းပါလေအဲဒီအရိယဝါဒနေနေနေရတဲ့အတွက်အကျိုးမြတ်ပုံတွေလဲအဲ25ခုတွေတစ်ခါချင်းနောက်ရက်နောက်ရက်တွေဆက်ပြီးတော့ဟောရမယ်ကနေတော့ခေါင်းစဉ်ပဲရှိသေးခေါင်းစဉ်နဲ့အချိန်ကကုန်သွားပြီအဲတော့တတိအဆောင်ချက်ကလေးထားမယ်ဆိုတာဘယ်ကစထားရမလို့ဆိုလို့ရှိရင် သွား၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာရှိရမှာပဲတကားဝင်ဟုတ်လားမှန်ပါဗျာပေါ်တိုင်းပေါ်တိုင်းယုံနာနေမရှိရင်အိစ္ဆဒုက္ခအတ္တဆွဲလာနေအဲ့ဒီတရားတွေအိစ္ဆဒုက္ခအတ္တမဆွဲလာရအောင်လို့ရှိရဒါပေမဲ့တော့သွား၆ပါးလုံးကတရားတွေဒီကြိမ်နဲ့ရှိလို့တော့မဖြစ်ဘူးစကားစားမှာအကုန်လုံးလိုက်ရှိလို့လည်းမဖြစ်ဘူးနည်းနည်းကစပြီးတော့ရှိရတယ်တဲ့ယုံနေတာနှစ်ပါးမှာဆိုရင်ရုပ်တရားကစပြီးရှိရမယ်တော့ ကျမ်းဂန်တွေကတိတိကျကျပေါ်ပြထားပါတယ်အဲဒီယုတ်တရားတွေထဲမှာလည်းပဲမဟာဘုံနဲ့ဥပါဒာယုတ်ဆိုတာနှမျိုးရှိတယ်ဥပါဒာယုတ်ဆိုတာကအသေးအမွှားယုတ်တွေဆိုတော့မသင်ကြဘူးမဟာဘုံယုတ်၄ပါးကစရှိရမယ်မဟာဘုံယုတ်၄ပါးဆိုတာပထဝီအာဘောတေဇောဝါယောဒီဓာ၄ပါးပါပဲအဲဒီဓာ၄ပါးထဲမှာလည်းဝါယောရဆိုတာက ပို့ပြီးတော့သင်ကြားရလို့မြတ်စွာဘုရားပရိသန်ဒေသနာတော်မှာကိစ္စံတော်ဝကိစ္စမိတိပဇာနာတိစသည်ဖြင့်ဟောထားတယ်လက်စဉ်တစ်ခါကျမှရှင်းပြီးတော့ဟောရမယ်အဲသွားရင်သွားတာကိုသိရမယ်ရရင်ရတာကိုသိရမယ်ထိုင်ရင်ထိုင်တာသိရမယ်လဲလျောင်းရင်လဲလျောင်းတာသိရမယ်လဲလျောင်းတာသိရမယ်ကိုယ်ရာဆန်းတာကိုမူရတဲ့ယူတိုင်းယူတိုင်းသိရမယ်အဲကိုမူရတဲ့ဖြစ်တိုင်းဖြစ်တိုင်းသိရမယ်လို့သတိပ္ပဏဒေသနာမှာဟောထားပါတယ်အဲဒီဟောတဲ့ဒေသနာတော်ရ ထိုင်ရင်ဖြင့်ထိုင်တာလည်းရှုနေရင်လည်းပဲဒါအပမာဒတရားနဲ့ပြည့်စုံနေတာပဲသတိသာဘာဝနာပွားများနေတာပဲတကောင်နော်မှန်ပါဗျာထိုင်တဲ့ဥစ္စာကိုကိုကိုကိုယ်ထဲမှာစိတ်ဆိုင်ပြီးတော့ထိုင်နေထိုင်နေစိတ်ပြီးလေးနဲ့ရှုနေလို့ရှိရင်ဒါလည်းသတိပဋ္ဌာန်ပွားများနေတာသတိတရားတွေပွားနေတာအမှတ်တတိတွေထည့်ပေးနေတာဒါပေမဲ့ထိုင်တာတခုတည်းရှုနေရလို့ရှိရင်တော့လုံလဝိရိယကမဆက်ရတော့သက်တာလုံးအာကြီးဝိရိယလျော့နေတာ ဒါကြောင့်လုံလဝိရိယလည်းဆက်ရအောင်ကျွမလည်းလည်းလွယ်အောင်ဘုန်းကြီးကဘိုက်ကတောင်းနှင်းလှုပ်ရှားတဲ့ကိုမူရာရှုကိုရာစပြီးတော့ရှုကိုရာညွှန်ကြားပါတယ်အသက်ရှုတိုင်းကြိုက်တိုင်းဘိုက်ကတောင်းနှင်းတဲ့ကိုမူရာရှိ ဖောင်းတယ်လာလိုက်ပိန်ကျသွားလိုက်အဲဒီထဲမှာတောင့်တာဆင်းတာသုံးကန်တာသုတ်ကြတာဆိုဝါယောဓာတ်တွေပဲအဲဒါတွေလည်းနောက်နေ့တွေကျရင်အသေးစိတ်ခွဲပြီးတော့ဟောရအောင်မယ်အဲဖောင်းတယ်လာတာကိုဖောင်းစားကဖောင်းဆုံးတရားမသတိနဲ့နောက်ပါလိုက်ထည့်ပေးရမယ်ပိန်ကျသွားတာပိန်စားပိန်ဆုံးတရားမသတိနဲ့နောက်ကထည့်ပေးရမယ် ဖောင်းတယ်လားလားကိုဖောင်းတယ်လို့မှတ်ရအောင်ပင်ကြတော့လားပင်တယ်လို့မှတ်ရမယ်မှတ်တယ်ဆိုတာနဲ့ရှုရဆိုတာနဲ့နှလုံးသွင်းတယ်ဆိုတာအတူတူပဲတရားဝင်ဟုတ်လားမှန်ပါဗျာသိအောင်လို့ကျောင်းညပြပါရစိုက်တာကိုဟောဟာရအမျိုးမျိုးနဲ့ခေါ်ထားတာပဲအဲနှလုံးသွင်းတယ်လို့လည်းပြောရတယ်ရှုတယ်လည်းပြောရတယ်မှတ်တယ်လည်းပြောရတယ်ဘာပြောပြောလူရင်းကတော့အဲဒီသိတဲ့တရားလေးကိုသိဖို့ရအကြောင်းညာဆိုင်တာပါပဲ။ ဖောင်းတယ်လာလာလေးဖောင်းစားကဖောင်းဆုံးတရားသိရမယ်ဘိန်းကြတာလည်းဘိနာဘိန်းဆုံးတရားသိရမယ်ဖောင်းနေဘိန်းနေဒီလိုအဆိုလေးကတော့စိတ်ဆိုလေးပါဇက်ကဆိုတော့မဟုတ်ပါဘူးသို့တော်လည်းစိတ်ဆိုလေးအပြီးလေးမပါဘဲနဲ့တော့ဘိုင်းပိုင်းခြားခြားမဖြစ်တာဘူးတမာရီလည်းမဖြစ်တာဘူးဒါကြောင့်မို့အဲစကားစမှာတော့ဒီလိုအမြင်ပညာကလေးအပြီးလေးနဲ့ထည့်ပြီးတော့မှတ်ရတယ်တကောင်ဟုတ်လားမှန်ပါဘူးဖောင်းနေဘိန်းနေ ဖောင်းစားကဖောင်းဆုံးတယ်အောင်သိရမယ်ဘိန်းစားဘိန်းဆုံးတယ်သိရမယ်အသက်ရှူတော့ပြင်းမို့ရမလိုပါဘူးနေအောင်လည်းပဲအောင်မထားရဘူးညအောင်လည်းပဲမရှူရဘူးပြင်းပြင်းလည်းမရှူရဘူးဝိပဿနာရှုတယ်ဆိုတာမိမိတို့သာနာမှာသူ့လိုလိုဖြစ်ပြနေတဲ့သဘောတရားတွေကိုသိအောင်သိအောင်လာပြီးတော့ရှုနေုံပဲလိုတယ်အဲမရှိသေးတဲ့ယုံနာတရားတွေအစ်စ်ဖြစ်အောင်လို့ရှုစရာယုံနာနဲ့အစ်စ်လှုပ်လှုပ်ပြီးတော့ရှုရမလိုဘူးဒါကြောင့်မို့ ကိုယ်ထဲမှာသူသဘောတည်းသူဖြစ်ပြနေတဲ့သင်္ချာပေါ်တဲ့ယုတ်တရားနာတရားတွေကိုလိုက်ပြီးတော့ရှင်းရတယ်။ဖောင်းတယ်လာရင်ဖောင်းတယ်၊ပင်ကြသွားရင်ပင်တယ်၊နောက်ကလိုက်ပြီးတော့သိုံသိုံလေးလိုက်ရှုနေဖို့ဒါပဲလိုပါတယ်။အခုအဲ့ဒါပြောနေတာအခုတော်တော်ကြာလို့ရှိရင်ရှုရမှတ်ရအောင်လို့ဒါနားနားလည်အောင်လို့ပြောနေပါတယ်။မမှဘူးတဲ့ပုဂ္ဂိုလ်တွေဒီတိုင်းရှုကြမှတ်ကြပြောရင်နားလည်မှာမဟုတ်လို့ဒါနားလည်အောင်လို့ခွန်ကြီးကပြောနေ။ အဲဒီတော့ဘောင်းနဲ့ပိန်နဲ့ရှုနေရင်စိတ်တွေကတခြားထွက်သွားတာလည်းရှိနေမယ်စိတ်ဆိုတာငြိမ့်နေတာမဟုတ်ဘူးသွားလိမ့်မယ်အိမ်နဲ့သွားရတယ်ဘုလူပြည်လူနဲ့စိတ်ကူးရင်သွားတွေ့ရတယ်အဲကိုလှုပ်ခိကိုင်နေနေလည်းသွားပြီးတော့စဉ်းစားနေရတယ်အဲဒီတော့သွားတဲ့စိတ်တွေပေါ်ရင်အဲဒီစိတ်ကိုရှုမှရမယ်သွားရင်သွားတယ်ရောက်ရင်ရောက်တယ်စဉ်းစားရင်စဉ်းစားတယ်ကြံရင်လည်းကြံတယ်အဲစိတ်ဖြစ်တဲ့အတိုင်းရှုအောင်ပါပဲဝိပဿနာဆိုတာဟာ ပေါ်ရပေါ်ရလိုက်ပြီးတော့ရှုရမရှုလို့ရှိရင်အဲ့ဒီပေါ်တဲ့တရားတွေကိုနေသဒုက္ခအတ္တဆွဲလန်းနိုင်မယ်တဲ့ဆွဲလဲဆွဲလန်းနေတာပဲအဲ့ဒီတော့မဆွဲလန်းရအောင်လို့ပေါ်တိုင်းပေါ်တိုင်းတော့တရားတွေလိုက်ပြီးတော့ကိုယ်တိုင်းတွေ့ကိုယ်ပိုင်ညာနဲ့သိအောင်လို့လိုက်ပြီးတော့ရှုရတာဒီတရားကဒီလိုဖြစ်တယ်ဟိုတရားကဟိုလိုဖြစ်တယ်ဘယ်လိုဖြစ်တယ်ဆိုတာသူများပြောနေမှာပဲနဲ့ကိုယ်တိုင်တွေ့ကိုယ်တိုင်သိသိအောင်လို့လိုက်ပြီးတော့ရှုနေရတယ်အဲ့တော့စိတ်ကူးရဲ့ဖြစ်တိုင်းပြန်လိုက်ပြီးတော့ရှုပြီးလို့ရှိရင်ဖောင်းတာပိန်တာပြန်ပြီးတော့ရှု တော်တော်ကြာကြာထိုင်းနေလို့ရှိရင်ညောင်းတာလို့ပူတာလို့နားရကျင်တာကြဲခဲတာလို့ဆိုတာဖြစ်တတ်တဲ့ဒုက္ခဝေဒနာတွေပဲအဲ့ဒါရှိရမှရပါတယ်ခုခဏလေးတော့ဒါပေါ်ရင်မှလည်းပေါ်မယ်သို့တော်လည်းရနာနေတဲ့အချိန်တွေကကြာတော့အခုနေဆိုလို့ရှိရင်ပူတာတို့အဲညောင်းတာတို့နားတာတို့ကျင်တာတို့ရှိမယ်ဆိုရှိနိုင်ပါတယ်အဲ့ဒီဟာတွေမှတ်ရမယ်အဲ့ဒါလည်းပဲနေသဒုက္ခအတ္တဆွဲလန်းနေတာပဲအဲနေသဒုက္ခအတ္တဆွဲလန်းပြီးတော့ကိလေသာတွေဖြစ်နိုင်တယ်အဲ့ဒီတော့ကိလေသာတွေမဖြစ်အောင်လို့သဘောတရားအမှန်လေးသိအောင်လို့ ခံစားတဲ့သဘောတရားမခံစားတဲ့ဒုက္ခဝေဒနာသဘောတရားလေးပဲဆိုတာကိုယ်ပိုင်ညာဖြင့်ကိုယ်တိုင်တွေ့ပြီးသိအောင်လို့ဒါလေးကိုလိုက်ပြီးတော့မှတ်ညောင်းရင်ညောင်းတယ်ညောင်းတယ်ပူရင်လည်းပူတယ်ပူတယ်ဒီကြဆိုင်ပြီးတော့မှတ်ရတယ်နာရင်လည်းနာတယ်နာတယ်လို့မှတ်ပြီးတော့ဖောင်းတယ်ပိန်တယ်ပြန်မှတ်သွားရုံနဲ့အပန်ကြားလို့ရှိရင်ကြားတာမှကြားတယ်ကြားတယ်မှနားထဲမှာရောက်ရောက်ပြီးတော့ကြားတာခုခွန်ကြီးရုပ်ဆိုနေတဲ့အပန်မျိုးတွေကြားနေတာပဲ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 ဥစ္စာနာဝရထိုင်ကုန်နေပါလေပြောသွားတယ်ထမရဲ့သူကဘုရားဘုရားအတန်အကောင်းမကြားတော့မသိလိုက်ဘူးပြောတော့ပြောနေကြပါအဒာဣမာယပရိပဒါယသရမရဏမှာပရိမောစိတ်တာမိဣမာယပရိပဒါယဤအကျင့်ပရိပါဖြင့်ဇာမရဏမှာဝေယရင်တရားချင်းမှဝါဝေယရင်တရားချင်းစိုက်တော်သံဃာဝဆင်းရဲ့ပေါင်းမှာအဒာမကျွေကံပရိမောစိတ်တာမိလွန်မြောက်ပါပေလိမ့်မည်။တရားထုတ်ခံနည်း စိတ်ကိုအားပေးဖို့နှလုံးသွင်းဖို့သက္ကရာကြာပြတ်ခိုင်း။ကောင်းတယ်ပိန်တယ်ဆိုင်တယ်ထိတယ်အင်းစသည်ဖြင့်ပေါ်ရပေါ်ရလိုက်ပြီးတော့ရှုနေတဲ့တတိပဌာဝိပဿနာပฏิပါအကျင့်ဖြင့်ဝိပဿနာဉာဏ်နဲ့စဉ်းတိုင်းတက်ပြီးတော့နိဗ္ဗာန်မျက်မှောက်ကိုဆင်းရဲတာသိမှငြိမ်းရပေလိမ့်မယ်။ဆင်းရဲတာသိမှငြိမ်းတဲ့အကျင့်ဝိညာဉ်နာခြင်းသိခြင်းစိတ်ကိုဆင်းရဲတာသိမှကျင်းလို့ရမယ်အကျင့်ငြိမ်းမဲ့အကျင့်ကို ကျင့်နေရတာပဲဒီဘုရားစိစိတော်ဘုရားတွေကပြုခဲ့တဲ့ကုသိုလ်ကောင်းမှုတွေရှိလို့အခုလိုခွင့်ကောင်းရပြီးတော့ငါအားထုတ်ရတာပဲလို့စိတ်ပါလက်ပါထက်တဲ့သာမန်နဲ့ရှိပါတဲ့3မိနစ်လောက်ရှိအောင်3မိနစ်လောက်အားရ3မိနစ်လောက်တော့နေ့တမနေ့အတွင်းမှာမှတ်ချက်ပေါင်း30 40ရနိုင်တယ်ဓမ္မဓမ္မအတွင်းမှာမဂ္ဂင်7ပါးတရားလည်းပါတယ် မှန်ပြီးအောင်ကြောင်းရဆိုင်ပေးရတာသမာဝါယမခေါ်တယ်အမှားရတဲ့တတိကလေးကသမာတတိခေါ်တယ်မှန်ပြီးတဲ့အာယုံမှာစိတ်ကလေးစူးစိုက်တည်ကြည်သွားတာကသမာသမာဓိခေါ်တယ်သမာဝါယာမသမာတတိသမာသမာဓိဒါသမာဓိနဲ့ရင်သုံးပါးခေါ်တယ်မှန်ပြီးတဲ့အာယုံလေးကိုသဘောမှန်တိုင်းသိသိသွားတယ်တဲ့ခုစမကသာတော့သိမတင်ရှားသေးဘူးသမာဓိညာကျင့်လာတဲ့အခါကျတော့အမှန်တင်ရှားပါတယ်ရုပ်သဘောနာမ်သဘောလေးတွေပိုင်းခြားပြီးရဲ့အနိစ္စဒုက္ခအနတ္တသဘောတွေပိုင်းခြားပြီး အဲဒီတော့မှန်လည်းသိသွားတာကသမာဓိဋ္ဌိအဲဒီတော့သိအောင်လို့သိစရာအာယုန်တွေစီကိုအမှန်တိုင်းစိတ်ညွတ်သွားတဲ့သဘောကသမာသင်္ကပ္ပသမာဓိဋ္ဌိသမာသင်္ကပ္ပပညာမဲ့ဉာဏ်နှစ်ပါးသမာဓိမဲ့ခင်ကခုနပြောတာ၃ပါးပေါင်းလိုက်ရင်၅ပါးအဲဒီမဲ့ခင်၅ပါးကာရကမဲ့ခင်ခေါ်တယ်အလုံးတစ်ခုလုံးလို့ရှိရင်အဲဒီဘာဝနာအလုပ်ကိုလုပ်ရမှာဒီကာရကမဲ့ခင်၅ပါးနဲ့ပဲလုပ်နေရတယ် မှတ်တိုင်းမှတ်တိုင်းဒီကာလနဲ့၅ပါးနဲ့အလုံးလုံးသမာဝါစာသမာကမ္မတသမာအာဇီဝဆိုတဲ့သီလမဲ့ခင်တွေကတော့သီလဆောက်တည်တွေကပြည့်စုံလာပြီဒီလိုပုဂ္ဂိုလ်တွေကြာလာပါပြည့်စုံလာလားအဲဒီသီလမဲ့ခင်၃ပါးပါထည့်ပြီးတော့ယူလိုက်လို့ရှိရင်မဲ့ခင်၈ပါးတဲ့ဓမ္မမှာမဲ့ခင်၈ပါးဓမ္မမှာမဲ့ခင်၈ပါးမှာတိုင်းမှာမဲ့ခင်၈ပါးတရားတွေပွားနေအဲစိတ်တိုင်းစိတ်တိုင်းအဆောင်အုပ်ကလေးထည့်တယ်ဆိုတဲ့နိယာအဖြစ် မှတ်တိုင်းမှတ်တဲ့မဂ္ဂင်7ပါးတရားတွေပွားနေအဲဒီမဂ္ဂင်7ပါးတရားတွေပေါင်းလိုက်စုလိုက်လို့ရှင်ပြင်မဲကလမ်းဖြစ်တာပဲအဲရေတို့ပါလို့ရှင်နေပါလေရှိနေတဲ့နေရာမှာရေရှင်နေမဆိုရအောင်လို့အခဲကလေးခင်းထားတာလေးတွေရှိပါတယ်အဲတချို့10ခဲလောက်တချို့15ခဲလောက်တချို့လည်းပဲအခဲ20လောက်အဲဒီအခဲလေးတွေကိုရှင်နေနင်းပြီးတော့သွားရဒီခဲလေးတွေပေါင်းလိုက်လို့ရှိရင်လမ်းဖြစ်တာပဲအဲဒီလိုပဲ ဒီမဂ္ဂင်7ပါးတရားတွေပေါင်းလိုက်တဲ့အခါလမ်းဖြစ်တယ်ဒီလမ်းကဘယ်သွားတဲ့လမ်းလဲဆိုရင်နိဗ္ဗာန်သွားတဲ့လမ်းတဲ့နိဗ္ဗာန်ကြီးသွားတဲ့လမ်းအခု3မိနစ်အတွင်းအမှပေါင်း90တရားလောက်ဆိုတော့ဒီလမ်းပေါင်း90တရားလောက်ဆန်းလိုက်တာနဲ့တူပါတယ်နိဗ္ဗာန်စီကိုသွားဖို့ရနိဗ္ဗာန်နဲ့ဒီလမ်းပေါင်း90လောက်တရားလောက်ကြီးကသွားတဲ့သဘောရှိပါတယ်အဲဒါတော့ပြည့်ဆက်ပြီးတော့သင်အားထုတ်သွားလို့ရှိရင်နိဗ္ဗာန်ကိုနီးပြီးသွားဖို့ရပါပဲ နိဗ္ဗာန်နိမိသွားဖို့ရအဲ့ဒါဘာမှဈေးစကားလည်းမကုန်ပါဘူးသူကသရသနာဝိရိယရှိလို့ရှိရင်ဒီတိုင်းရှိပြီးတော့နေရင်အရိယဝါဒနေရင်ရောက်နေတာပဲမှတ်တိုင်းမှတ်တိုင်းအရိယဝါဒနေရင်ရောက်လုံုံတဲ့အိမ်ပေါ့အဲနေ့စဉ်ကကြမှာလုံုံတဲ့အိမ်တွေလို့အကျိုးရှိတဲ့အကြောင်းတွေလည်းဟောရအောင်မယ်အဲမမှားပဲနေလို့ရှိရင်မလုံုံတဲ့ကိုယ်မြင်တဲ့နေတာနဲ့တူတယ်မှားလို့ရှိရင်မှတ်တိုင်းမှတ်တိုင်းလုံုံတဲ့အရိယဝါဒနေရင်မှနေရတယ်အဲဒါအိမ်မှာ ကိုယ်အိမ်မှာကိုယ်နေတဲ့ကအားလဲထားလဲပြီးတော့ပေါ်ရပေါ်ရလေးတစ်ခုခုရှုမှန်းနေလို့ရှိရင်အရိယဝါဒတွေရောက်နေတာအမှန်ဖုဒ္ဓမှာလည်းအမှန်သုံးကြပါလေ။ဒါနေတော့အချင်းကုန်သွားတယ်။အချင်းကုန်သွားတော့တရားပွဲသိညာလို့မျှဝေပြီးတော့သူရုပ်ပဲမျှဝေရအောင်။ဆယ်နာရီကြည့်ဖို့ရ10မိနစ်လို့တော့ inodl izụ gbuona ya adụwa adọ na-agụrụ iyegụrụ ha na gụrụ a wesa gurụ ya hụ ya rauru ya na yaraguru ရှိသောမကောင်းမှုပေါင်း၏အဖို့ပါကကိုမိဖတို့မှစ၍အလုံးစုံသောအတ္တဝါပေါင်းတို့အားညပေးဝေပါကုန်၏ညပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့သည် ရာကြ၍ကိုယ်စိတ်နှပြသမ်းသာကြပါစေညာညာညာရောင်းကြပါစေ